65ခုဟောတာတက္ကတိ1383ခုတော်တယ်လာစံ17ရက်ပြည်နေတော့20ခု17မှာဘယ်လိုရှိ16ရက်ဘယ်လိုရေးမျိုးရေး15ရက်အာဝိပဿနာအလုံးပြင်းတရားတန်ကြီးရောက်တယ်ဒါကြီး 57ကြိမ်မြောက်ပါဗျာ57ကြိမ်မြောက်ဝိပဿနာလူဝိတရားအနေနဲ့ဟောကြားငါကြရရအောင်ဘုရားကြောင့်59ကြိမ်မြောက်ဝိပဿနာလူဝိတရားကိုမဟောကြားမနာကြားသည်မိဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုကုသပထမရှိခိုးကြရအောင် သူအာရုံတော်တရားနာပရိဒါကောင်းသူတော်ကောင်းတို့ကလေဘုရားဤဂုံကိုစံအားရှိသောစေဝေထုံမရဲ့ဘုရားနုတ္တိကောင်းတော်ပွားများခြင်းဖြင့်ယုတိစွာနာယူတော်ဆိုလို့ဗုဒ္ဓံနရောနရော သမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိယတံသာကာရံ အာဓာဝီကာမန္တရာဒေဝဟိတဝတံဝန္တာမိကာရဏိကာမဂ္ဂမနတညာနံနရာနရာသမောတရဏံလောကုလောကီငလီသောစီပွားကိုလူလာတောင်းတကြကုန်သောစေတာမြတ်သူ နလူမြမသတ္တဝါတို့ဤစွေအားလည်းဖြစ်တော်မူထသော ဒီတာတံလောကုံလောကိနတိသောမယိမယံမြတ်ကိုင်လာတိဓမ္မာဒိနေရှင်သောစေတလည်းရှိတော်မူတာသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုထွန်းပေါသိမြင်တတ် အရဏမတိဟုသောပညာတန်သောသမီးအောင်လည်းရှိတော်မူထားသောဝိရဒန္တာပါရံသစ္စာလေးရတရားမြတ်ကိုဝကပိတ်ကုန်ဉာဏ်မြင်တော်ဟောမြူဒံပညာဝိဇ္ဇာတိဟုသောမိုက်တရားကိုရတမေဉာဏ်တလျက်ဖြ ၍ပပြတော်မူပြီးသာသောအဒါဝီကာမလူနာယမသတ္တဝါတို့၏အစည်းအပေါ်ကို အလွန်လိုလားတောင်းတတော်မူသာသောနရဒေဝဟိတဝဟံလူနာယမသတ္တဝါတို့အားလမ်းပြမိညွန်သုံးမသွန်သင်တော်မူလျက် လောကုလောကီနလီဆုံးကို အလုံးစုံသောဂုံတေတကောစိတိန်ဌာနာကျုံငါရဆောင်တော်မူတတ်တော်သူကာရုဏီကလူနာပြမတတ္တဝအမြတနာจิตကိမာကရုဏာတော်ရှင်လည်းจิตတော်မူတတ်တော် အကံဇာတိယဇာပါရမီ ပုံညနေမနာရှင်အနာရှင်တော်တော်သီလသမာဓိပညာဂုဏ်တကကြောင့်ယတိအဖြစ်သို့ရောက်တော်မူထာတော်အနန္တညာနသဗ္ဗညုတညာနာသတ္တသုပ္ပံကြောင့်မရှိသောညာတော်လည်းရှိတော်မူထာတော် ဓမ္မဗုဒ္ဓံဒိုတို့ကိုဤဆုံးလင်းပေတရှင်တော်မြတ်မယောကိုမဟာလယောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုတ်ကျုံမံဆွဲထိုး၍ရှိကိုကြတော်ပါ၏မြတ်စွာဘုရား Ade. သာဓုသာဓုပါဖျာမနာလို့အဇက်မင်းညာဥပဒနာလုံးမိညာကိုဆက်လက်ပြီးတော့ဟောကြားနာကြကြရအောင်ဒါတော့ဝိပဿနာလုံးမိညာဆိုဒီနေ့အညီလာတော်စဉ်ဒုက္ခမြောက်ဖို့ဝိပဿနာလုပ်ပြီးပွားများအထုတ်တော့တနည်းအားဖြင့် သံဃာတော်ဆင်းရဲဒုက္ခမှာလွတ်မြောက်လို့တဲ့သူတော်ကောင်းတိုင်းအကျင့်စဉ်တစ်ခုအနေနဲ့မိမိတို့တတ်မှတ်ပြီးတော့ရည်ချေကသူမိမိတို့ရည်ချေထားတဲ့ကျင့်စဉ်အတိုင်းမိမိကျင့်ကြံကျိုးတို့အထောက်ကြရဖြစ်သူလိုတာကဉာဏ်ဉာဏ်တစ်ခုတော့မိမိတို့သင်္ကေတရှားရှားနဲ့ရှိတယ် ဒါအဲ့တော့ကြောင့်ဦးဇင်းတို့ဒီမှာဝိသုဒ္ဓိခုနပါရုပ်ရဲ့ဝိသုဒ္ဓိခုနပါအနေနဲ့နံပါတ်၄သီလဝိသုဒ္ဓိဟောဒီကံဒီအရေးဒီမျိုးစဉ်နဲ့ဖြည့်ကျင့်ရမယ်ဒီရကစေတဝိသုဒ္ဓိစေတတိစင်ကြည်နိဗ္ဗာန်အညစ်ကြေးတွေပြည့်စုံတဲ့စေတစင်ကြည်ဆိုတဲ့အတိုင်းသေစင်မှာနိဗ္ဗာန်အညစ်ကြေးတွေပြည့်စုံဖို့ သံဃာကမ္မဋ္ဌာန်းဒီအားလို့ရမယ်အဘုပ္ပဇရာသမာဓိအပ္ပနာသမာဓိကိုခေါ်တယ်သမာဓိတစ်မျိုးတစ်မျိုးမျိုးဒါရအောင်မိမိတို့အားလို့ရမလဲလို့ဥပ္ပဇရာသမာဓိဆန္ဒအင်းရဲ့အဇာသမာဓိတွေနဲ့ဓမ္မဘက်ရှိပါပေါက်တယ်ဒီဒါမိတို့ကပေါ်များအထုချင်းချင်းမိမိတို့တန်တန်စိတ်ရှင်မှာနိဝရဏမြင့်ကြီးပြီးစင်အောင်ဒါအရင်ဆုံးပူဇာရအောင် ဒါလည်းသီလတိလိုအမည်ပေါ်မှာယက်တည်ပြီးမှဒါပွားများအားထုတ်ကြရတယ်။အဲလိုစေတဝိတ္တိယလိုစိတ်အစဉ်မှာနိဗ္ဗာန်အညီကြီးဒီပြင်စင်ပြီဆိုတဲ့သတော်ကောင်းတယောက်ဒီအစဉ်တက်ဒီဒီဝိတ္တိကိုရသုံးခုမြောက်။အဲသုံးခုမြောက်ဒီဒီဝိတ္တိမှာတော့ယုံနာပရမတ်တရားတို့နာဉာဏ်ဤစင်ကြယ်ခြင်းလို့ဆိုသည့်အတိုင်း နာမရူပပရိသေယအမြန်လို့ဉာဏ်လေးဘက်ကပြောလို့ရတဲ့ကျုပ်တရားတွေကိုသိသိချင်းနန္တရားတွေကိုသိသိချင်းအဲလိုယုတ်တရားနန္တရားတွေကိုသိသိတဲ့အပိုင်းမှာလည်းပရမတ္ထဉာဏ်မြင်စိုက်တည်တိုင်အောင်ဒါယူပွားအာထုတ်ကြရဖြစ်အဲလိုနာမရူပပရိသေယနန္တရားယုတ်တရားနန္တရားတွေကိုပိုင်းပိုင်းခြားခြားနေ ပထမတဉာဏ်ဖြင့်စိုက်တည်ပိုင်အောင်သိပြီဆိုတဲ့ဒုသရောကောင်းတိတာတတိဝိတုတိအယုတ်နံပရမတရားတို့အပေါ်၌ဉာဏ်ဖြင့်စင်ကြယ်ပြီပြောရအဲလိုယောနာဓမ္မတွေအပေါ်မှာယုတ်တရားနဲ့တရားတွေအပေါ်မှာအသိဉာဏ်တန်ရှင်းပြီဆိုတဲ့ဒုရောကောင်းတရားကတဆင့်တက်ပြီးသာဝုဒ္ဒနာဝိသုယဖြစ် ဟောကင်္ဃဝိရဏဝိသောတိပါမကံနဲ့ကံ၏အကျိုးတရားကယုံမှားမှုကိုကျော်လွှားလွန်မြောက်သည့်ဉာဏ်မြင်စင်ကြယ်ခြင်းဒီဘက်မှာကံနဲ့ကံရဲ့အကျိုးပေါ်မှာယုံမှားတန်တရားတွေကိုကျော်လွှားလွန်မြောက်သွားနိုင်ပြီအကြောင်းလုံးလို့ပြီးရင်ဦးဇင်းတို့ဉာဏ်ကြီးဘက်ကဒီလိုပစ္စယပရိက္ခဉာဏ်မှရဲ့ကြောင်းကျိုးဆက်နွယ်မှုပရိသသမုပ္ပါဒ်မိတို့ရဲ့သမာဓိပညာဖြင့် ကိုယ်တိုင်မျက်မှောက်သွင်းပေါက်သိမြင်ပြီးဖြစ်တဲ့အတွက်ကြောင့်သိမြင်အောင်ကြိုးစားရမယ်သိမြင်တဲ့အတွက်ကြောင့်အယုံမှန်တယ်တော်တော်များများတာဖြစ်အဲ့တော့ယောတရားနဲ့တရားကိုဥသောပရမတိပိတို့ယောတရားနဲ့တရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေသိကြရဒုက္ခတို့သိပြီးအကြောင်းကျိုးဆက်နွယ်ကိုပြိဿသမုပ္ပါဒ်ကိုတော်ကောင်းတယောက်ကနားလည်မှဖြစ်ပြီးဟောဒီလောကလုံးမှာကြည်အကြောင်းနဲ့ကင်းပြီးတော့ဖြစ်တဲ့အကျိုးတွေရှိ အဲကြောင့်ကံကောင်းကံတွေပြုရင်ကောင်းကျိုးတွေရသလိုစိုးကံတွေကိုထူထောင်မိရင်စိုးကျိုးတွေနဲ့ဒါဆိုရကြုံရမယ်ဆိုတော့ဘယ်လိုလက်ခံသွားတော့ကံနဲ့ကံရဲ့အကျိုးပေါ်မှာယုံမှမှုတွေကိုကျော်လွှားလုံရောက်သွားပြီးဉာဏ်မြင်စင်ကြည်ဒါလေးခုမြောက်ဖြစ်တဲ့ကင်္ကာဥဒ္ဒနာဝိသုဒ္ဓိပါအဲဒီဒေဒီဝိသုဒ္ဓိနဲ့ကင်္ကာဥဒ္ဒနာဝိသုဒ္ဓိကတော့ဘုဒ္ဓဂံကြီးမာကြီးလေးညာတပရိညာနဲ့မှာကျုံဝင်တဲ့အတွက်ကြောင့်ဒါသိရမယ်တရားတွေ အဲ့တော့ယုတ်တရားကိုလည်းသိရမှာဖြစ်တယ်နန္တရားကိုလည်းသိရမှာဖြစ်တယ်တို့ယုတ်တရားနန္တရားကိုဖြစ်ပေါ်စေတတ်တယ်အကြောင်းတရားတွေကိုဒီလိုပါသိရဒီတရားတွေကိုမသိဘဲနဲ့တော့ညာရပညာကိုကြော်လွန်ပြီးတော့ဒီတဏပညာပိုင်းဝိပဿနာပြုလို့ဆိုတာကမဖြစ်နိုင်ဘူး။ဒါကြောင့်လို့ညာရပညာပိုင်းမှာတည်နေတည်တတ်တဲ့ယုတ်တရားနန္တရားအကြောင်းတရားတွေကိုဒါမိမိတို့သိထားရတယ် အဲ့လိုသိတာလို့နာမရူပပရိက္ခာဉာဏ်လည်းရတယ်ပစ္စယပရိက္ခာဉာဏ်လည်းရတယ်ဒါနာတပရိညာနဲ့ပြည့်စုံဝိသုဒ္ဓိဘက်ကကြည့်လို့ချင်းဦးဇင်းတို့သုံးခုမြောက်ဒိဋ္ဌိဥဒ္ဒုပိတိကုခေကဝိတရဏဝိသုဒ္ဓိလည်းပြည့်စုံအဲ့လိုပြည့်စုံတဲ့သူတော်ကောင်းတယောက်ဒီသစဉ်တက်ပြီးတော့ငါးခုမြောက်လက်ကလက်ကဉာဏ်တက်တာဝိသုဒ္ဓိကိုခုအဲ့တော့မကမကဉာဏ်တက်တာဝိသုဒ္ဓိမှာမေဥဒ္ဓိမေဥဒ္ဓိကဉာဏ်ကြီးစင်ကြယ်ခြင်းဆိုသည့်အတ္တ ဒါယန္တိဘက်ကကြည့်တော့သမတနာဉာဏ်ကစပြီးဝိပဿနာစတင်ပြီးပွားများအားထုတ်ဟောဒီဘက်မှာဝိပဿနာရဲ့အစုကအာယုံပါတော့ဘာလို့ဆိုတော့ဦးဇင်းတို့ဒုက္ခမြောက်တတိယဒုတိယသိကြည့်ထားတဲ့ယုတ်တရားမလေးရနေကုမြောက်ကင်္ဂဝုဒနာဝိသုဒ္ဓိယသိကြည့်ထားတဲ့အကြောင်းတရားတို့ယုံနံဓမ္မသင်္ကာရတွေနဲ့အကြောင်းတရားသင်္ကာရဓမ္မဖြစ်ထိုသင်္ကာရဓမ္မတွေသင်္ကာရတရားလူတွေလက္ခဏာဤတင်ပြီးတော့ဝိပဿနာရှုပွားသုံးသပ် ကုသဗရဏအောင်လို့ဓမ္မတလဉာဏ်ဟာစပြီးယုံနာနှစ်ပါးလေးခန္ဓာ၅ပါးလေးဒီလိုအလေးလေးတို့လိုရှိသွားရတက္ကနာရေးသုံးတယ်။ဘယ်ယုံနာနှစ်ပါးလေးရဲ့ရှိတယ်ပဲဆိုကြဆိုယုံတရားကိုကြည့်ရတဲ့ယုံတရားကိုမြင်ဖြစ်ပြီးခဏမစက်တဲ့တဲ့ဖြစ်ပြီးတော့ပြည့်ရအောင်ကြည့်ပြီးမမြဲဘူးအနေစာဖြစ်ခြင်းတဲ့ခြင်းတန်ခြင်းနှိမ့်ကြရတဲ့အတွက်ကြောင့်ဆင်းရဲတဲ့ဒုက္ခရေကဲခိုင်မာနေသလားဒီဒီတမနေဘူးအစိုးမရဘူးကြည့်ပြီးတော့အနတ္တဆိုပြီးဒီလိုလက္ခဏာသုံး စေပွားသုံးတတ်နိုင်ခဲ့ရင်ဓမ္မကမကမဏတတနာဝိတ္တုစတင်ပြီးတော့ဓမ္မကမကမဏတတနာဝိတ္တုပိုင်းကိုစတင်ပြီးတော့ဖြည့်ကြည့်နေပြီလို့ပြောလို့ရတယ်ဉာဏ်ပိုင်းကသမထနာကိုစပြီးအားထုတ်ပြီးပေါ့အဲဒီပြစဉ်ကျလို့သုဏဓမ္မသင်္ကာရကိုတကားတဲ့ဖြစ်မှုပြမှုကိုကိုယ်ပိုင်ဉာဏ်နဲ့ခတ်စိတ်စီတကားတဲ့သိပြီးတော့လက္ခဏာကြီးသုံးတယ်ဒီဝိပဿနာရှိတာဟုတ်တရားတရားဉာဏ်အနုပါ နိုင်ပန်ကျော်ရင်ဦးဇင်းတို့ဝိပဿနာဉာဏ်ကြီးကြောင်းလေးကိုကြော်လွှားလုံရောက်တဲ့ဘောဓိယပြန်ဉာဏ်မှန်ကိုရင်တော့ဒီဥရိယပြန်ဉာဏ်အရင်ပိုင်းတိုင်အောင်ပါဒီကပြည့်တော်နဲ့ကြော်ဒီကပညာထဲမှာအကျုံးဝင်ပြီးတော့အိုးပဲဉာဏ်ကြီးကြည့်ရင်တော့ဝိသုဒ္ဓိကဏ္ဍပါကြည့်ရင်တော့ဥရိယပြန်ဉာဏ်အရင်ပိုင်းကသိပ္ပရဏတသနာဝိသုဒ္ဓိရမှာကျုံးဝင်ပြီးကျင့်နေတာဉာဏ်ကြီးစင်ကြယ်ခြင်းဆိုတဲ့အတိုင်းအဲ့မှာ အဲပုဂ္ဂိုလ်ပြပြောင်းဥပဒနာညီညွတ်ရောင်းတွေကိုလည်းကျော်လာလို့မြောက်သွားနိုင်ပြီးရောင်းလေးတွေပေါ်လာတဲ့ဒါမိမိသွားမဲ့လမ်းကြောင်းကိုမိမိကပုဂ္ဂိုလ်ပြပြန်သိသိပြီးဆက်သွားကျင့်နေပုံမှာဉာဏ်ဉာဏ်တန်ရှင်းသွားလို့အဲဒီတရားပြညာရင်မိုင်းကနေစရပြီးဟုတ်လုံးမှတရားဥပဒနာညီကိုတော့ဒီဘိုင်းဥပဒနာညီကိုတော့ပြိပဒနာသတ္တဥတ္တိကိုပေါ်ပြီးတော့တို့ရေးကြတဲ့ဝိပဿနာဉာဏ်ကြီးကအဆုံးမှာဖြစ် မဉ္ဇဉ်ပုံဉ္ဇဉ်ပေါ်ခဲ့အတွက်မဉ္ဇဉ်ပုံဉ္ဇဉ်ကတော့ဒါလည်းတော့ဘုဒ္ဓပိပိုင်းမှာကျုံနေပြီးခုနခုမြောက်နိဗ္ဗာန်ဉာဏ်ရင်းဤစင်ရည်ကြီးဆိုတဲ့ဒါဝိသုဒ္ဓိဉာဏတတ္တဝိသုဒ္ဓိရရှိရရှိကြဖြစ်အဲလိုလမ်းစဉ်လေးတကူဝိသုဒ္ဓိခုနပါခြင်းကိုဒီကပုဂ္ဂိုလ်ပြကြတယ်နားလေနားလေပြီးတဲ့တာနားလေပြီးတဲ့အခါကိုကြည့်နေတာငါတို့တော့အစဉ်အတိုင်းကျင့်သွားကြမယ်နားလေခါဖြစ် ကဲကောင်းပြီအဲ့တော့လေဝိသုဒ္ဓိခုနှစ်ပါးတဲ့ကနံပါတ်၄ကိုတို့တကကြီးရဲ့ဒီမှာကြီးဒီခုဒီတဲ့ပြောမယ်ဆိုဒီမျိုးဒီလာတရားတွေကံပြေဆုံးသောက်တည်တဲ့အချိန်ကစားပြီးတော့ဒါဒီတော့ဝိသုဒ္ဓိဖြစ်ခြင်းအနေနဲ့ရောက်တယ်။အဲ့တော့ဒီလာသဝိသုဒ္ဓိကိုဖြစ်ခြင်းပြီးတဲ့သဘောကတရားပါတစ်စက်တဲ့အစိတဝိသုဒ္ဓိပိုင်းဒါဝင်တို့ဟိုသမထကံပဏ္ဍ40ကိုစုံတော့ပြောခဲ့ပြီပေါ့။ပြောခဲ့ပြီးတော့သမထကံပဏ္ဍတွေကိုစဉ်းတိုင်းအားထုတ်လို့အောင်မြင်ပြီဆိုတဲ့သဘောကတရားပါတစ်စက်တဲ့ ဒီဒီဥဒ္ဓိပိုင်းမှာလည်းပဲဒါယုတ်တရားနဲ့တရားအာမရူပပြိစ္ဆာနဲ့ဒါဒီတိုင်အောင်ဘယ်ပုံမှန်ပဲတတိနာမြေအထုတ်ခဲ့တယ်ဆိုတော့လေယောဂကြီးကြီးအဲလိုယုတ်တရားနဲ့တရားတွေကိုပြည့်စုံပြီးကနာမရူပပြိစ္ဆာဉာဏ်အရာပိုင်းပိုင်းခြားခြားနဲ့ဗြဟ္မတတတာတွေကိုကိုယ်တိုင်ရောမောပြုလို့ပြီးလို့လောကောင်တယောက်တစင့်တက်ပြီးသင်္ခါဝိဒနာဝိတ္တိပိုင်းဥရမှာဖြစ်တယ်အဲသင်္ခါဝိဒနာဝိတ္တိကတော့ယေရှုတော်ဟောလက်ဆောင် ဟောလဲဆိုတော့အကင်္ဂဝိတရဏဝိသုဒ္ဓိဘိုင်းမှာပရိသသမုပ္ပါစုဘအကျုံးဝင်တော့ထိုပရိသသမုပ္ပါစုဘဆိုင်ပြီးတော့ဟောလာတာပရိသသမုပ္ပါပိသမာနိလို့တတ်မှတ်တဲ့ကတေကြောင့်တရား၅ပါးကြောင့်ပိစုကံဒုတိယ၅ပါးဖြစ်ပေါ်ကိုပိစုကံကြောင့်တရား၅ပါးကြောင့်အနာဂတ်ဒုတိယ၅ပါးဖြစ်ပေါ်ဒါလည်းပဲဥစဉ်လို့ရှိဖို့ဤစနစ်နဲ့လည်းတော့ဟောတာယောဂီကြည့် ဒီတက်ကကိုပြိဿသမဘောပထမလေးကိုခေါ်တယ်ဝိဇ္ဇာမတ်တိဗြဟ္မရဏဒုက္ခကိရိဒုက္ခဒုမနတာဥပါဒနာတိုင်အောင်တော့ဒါပထမပြိဿသမဘောကလူလုံးမှာနေကိုဒီနေ့ဟောလဲစာဘယ်တော့တော့လဲဆိုတော့ပြီးခဲ့တဲ့ဟိုစဉ်တော့အပကတော့ဘောပစ္စယဇာတိပိုင်းပေါ့ဒါတော့ဦးဇင်းတို့ဒါပြောခဲ့ပြီးပြီဆိုတော့ဒီနေ့ဒါရှိကိုနည်းနည်းတိုးပြီးတော့ကြားကြရအောင် အဲရှိကိုလည်းလည်းတို့ပြီးတော့သွားကြရအောင်တော့ဒီနေ့ဘယ်ဘက်ရောက်လာပြီဆိုတဲ့အခါကျတော့ဒီလိုဇာတိပစ္စယသရမရဏံဒါတွေတို့ဇာတိပစ္စယဇေယမရဏံပါဗျာဟုတ်ပြီအဲဇာတိပစ္စယသရမရဏတို့ကဒီနေ့ဒီမှာရှင်းတာဟိုကြာဘူးနာကတော့ရှိပြီးသားဖြစ်နေတယ်တို့တော်လည်းမလို့ဘာလိတော်လေးအတိုင်းရင်တော့တစ်ခေါက်အလေးကိုနားကြကြရအောင် တထာဂတမံသာတိပစ္စယဇရာမရဏံအတ္တိဇရာအတ္တိမရဏံတထာဂတမဇရာယာတေတံတေတံတတမံတမိတမိတတမိခာယေဇရာဇီရနာတာခန္ဒိသံပါလိသံဝလိတဇတာအာယုနောတံဟိဣရိယာပရိပါဘောအယံဥစ္စတိ ဒါကသရာပိုင်းသာတိကြောင့်သရာမရဏဖြစ်တယ်ဆိုတဲ့အပိုင်းမှာသရာကတခုသရာဆိုတာတခုမရဏဆိုတာတခုဆိုနှမျိုးဖွဲ့ပြီးတော့ဒါကသရာပိုင်းဒီတဲ့ကလည်းမရဏပိုင်းမှာတခါသတ်ပြီးတော့တရာဂရမံမရဏံယာဒေတံဒေတံတတရံဓမ္မဓမ္မတတမိကာယသုတိဇဝနာတံဒေတောအန္တရဌာနံ မေဇုမရဏံကာလကိရိယာခန္ဓာနံဘာဝကလေဝရတနေကိဘောဇိဝိသင်္ကရိယတုပစ္စည်းတော်ငယံဥဒတိမရဏံဣတိအယင်းသာဇရာဣတိသမရဏံဣဒံဥဒတိဇာတိပစ္စယဇရာမရဏံတို့ပြရင်ကဒါမူရင်းပေါ့ပါဠိတော်ဟောဆိုဒီလိုဟောတာအဲ့တော့အဲ့ဒီကပထမဆုံးပိုင်တိကျ စပြီးတော့ဒါနာယူကြရအောင်အဲ့တော့တထကဓမ္မဇာတိပစ္စယသရံသရဏဆိုတဲ့အိုင်းဒါရဒုမာရိရောနာဇာတိပစ္စယသရံသရဏဇာတိဟူသောအကြောင်းကြောင့်ဖြစ်သောသရံသရဏဟူသည်ကဓမ္မအပင်ကြီးဟောဓာတိဆိုတဲ့အကြောင်းကြောင့်ဖြစ်ပေါ်တဲ့သရံသရဏဘာလဲ ပြီးပြီးတဲ့အခါကျတော့မှဇရာဟုခြင်းဇရာတရားဒီအတ္တိရှိမရဏသေခြင်းမရဏတရားဒီအတ္တိရှိဟောဇရာမရဏကိုအရင်ဖွဲ့လိုက်။ဥခြင်းဆိုတဲ့တရားလည်းရှိတယ်မရဏဆိုတဲ့သေခြင်းဆိုတာရှိတယ်ဇာတိယဆိုရင်ဒီလိုမျိုးဖွဲ့ဖွဲ့ပြီးတဲ့အခါကျမှဒါရာတို့ဇရာမရဏမျိုးတို့တွင် သရာအိုခြင်းသရာတိကတမအပရမီအဲ့မှာသရာမရဏမမျိုးဇာတိကြောင့်ရဇာတိတိဟုသောအကြောင်းကြောင့်ဖြစ်ပေါ်လာတဲ့သရာမရဏဆိုတဲ့သရာဆိုတာသရာဆိုတဲ့မရဏဆိုတဲ့တရားနှမျိုးထဲမှာသရာဆိုတာဘာပါလဲပရမီပြီးတဲ့အခါကျတော့တေတံတေတံတတ္တမ ဒုဒုသောတတဝါတို့ဤဓမ္မိဓမ္မိတတနိခာယိဒုဒုဒုသောတတဝါအပေါင်းသာဟောတတဝါဤဇာတိဖြစ်လာဇာတိရလို့တတဝါဖြစ်ပေါ်လာပြီအဲ့တတဒုဒုဒုသောတတဝါအပေါင်းသာဘာဖြစ်တော့ရာဇရာခြင်းအိုခြင်းဒီ၎င်းရာဇဒရတာအခြင်းဆွေးမိတော့အဖြစ်ဒီ၎င်းဟိုလေဆွေးမိတယ်ဒီသလုံးတွေကတော့တို့တကဒီ ရင်းကြီးပြီးသားပမာလို့ပြပြီးတဲ့အခါကျမှယံကံလေးယံအတိယံကံလေးယံအကျင်သွားကြိုးတော်ဖြစ်ဒီ၎င်းယံပါလေးယံအတိစံပြူတော်ဖြစ်ဒီ၎င်းယံဝလေးသစ္စာအယေအကျင်အယေတုံတော်ဖြစ်ဒီ၎င်းအာယုနောအတ္တိယာတံဟာမိအကျင်စုပ်လျော့စုပ်လျော့ခြင်းဒီ၎င်း ဣရိယာဣရိတို့ဤယောပရိပါကောကျင်ရင့်ကျက်ခြင်းဒီ၎င်းအဋ္ဌိရှိအယံဤသဘောတရားသည်သရာသရာအယံဤသဘောတရားကိုသရာသရာဟု၍ဟုတ်စတိဆိုအပ်ပါ၏ဟောနာသရာကိုအရင်ဆုံးစပြီးပြောပြောတခါကြီးဒီကမှကြီးသရာဆိုရင်တော့ဟိုဦးဇင်းတို့လွယ်လွယ်တော့မျိုးလုံးလေးမှာသရာဆိုရင်ပို့တာလေဗါတယ်တော့ဇီယာဆိုတာအိုခြင်းပါဗျာ ပိုခြင်းဘယ်လိုတော့နားလဲတာပေါ့တိုးတော့ဒီမှာတော့ extra ကိုမြတ်ရှင်ကတကူချင်းတာနားလဲတာဓမ္မပိတ္တဇာနဲ့ဗရမတ္တသစ္စာနဲ့ကလည်းဒီလိုဒေချာချာနားလဲအောင်ဒီလိုမျိုးလေးဒါဟောကြားပြီးအဲ့တော့ပြန်ပြီးပြောကြမယ်ဆိုလို့ရှိရင်သရသရနံပါတ်၄ပူခြင်းတဲ့ဒါကတော့ထင်ရှားနံပါတ်၄ကဘာလဲဆိုတော့ဆွေးမိခြင်းသဘောဘာလဲတော့ ဇရာဆိုတာဆွေးမြေ့ခြင်းတဘောပါဗျာဆွေးမြေ့ရတယ်ဟောနောက်တစ်ခါဒီတိတော့ဇရာအိုရေစေတနာတာဆွေးမြေ့ဒီတိပြီးရဲ့ကနောက်တော့အသေးစိတ်လေးပေါ့ယံခန္တိယံအတင်သွားကြိုးတော့အဖြစ်ဒီတော့ဟောအိုရေဆိုတာဘလုံးမအိုရေဦးဇင်းတို့ကရေပုံရတော့ဒီမှာအိုးတယ်ဆိုတာဇရာအိုးလာတယ် ဒီစရာရဲ့သဘောကဘာလဲပါကတစရာအပါကတစရာဆိုတာလည်းရှိအဲ့တော့အပါကတစရာဆိုတာကဟိုမထင်ရှားဘူးအဲ့တော့ဇာတိဖြစ်လာတဲ့စရာဆိုတာရဒါပေမဲ့အဲ့စရာကအပါကတမထင်ရှားတာမျိုးရှိဘူးသူတည်းဖြင့်ပရမတ္ထပေါ့ပရမတ္ထတွေကကြည့်ယုတ်တရားတွေကြည်လိုက်ယုတ်တရားတွေจิตဓာတိပြီးတဲ့အခါကျတော့ဘာဖြစ်လဲလို့ဇာတိမှာထိတိဆိုတဲ့တည်တဲ့ကာလတွေတခုရှိတယ် ပြီးတဲ့အခါကျတော့ထိတိပြီးတော့ဘင်္ဂဆိုရဲဒါပြက်သွားအဲ့တော့ယောတရားတစ်ခုဖြစ်လာပြီလို့ဖြစ်လာတဲ့အခါသူ့တတ္တကိုစိတ္တကနာဆိုတဲ့ချက်ခုနှစ်ကြီးပေါ့၁၉ချက်အသက်ရှင်ရေးဆိုရင်ကြားလိုက်မှာသူကဒါတည်နေတဲ့သဘောလေးအဲ့နေရာမှာဒါစရာဘူးပြီးတဲ့အခါကျတော့ပြက်သွားတဲ့ခန္ဓာတာမရဏဒီလိုတော့သို့တော့အဲ့ဒီဇရာသည်အအပါကတဇရာဘာဇရာလဲတော့ အာပဂတဇရာပါဗျာအပါဂတဆိုတာကထင်ရှားအပါဂတဆိုတာမထင်ရှားဘူးအဲဒီဇရာရဲ့သဘောဒါပေမဲ့ဒီမှာအခုကျတော့ဒီနားလည်လွယ်အောင်ပြည့်ညက်နေတာဖြစ်ပေါ်တယ်ယံခံလေးယံပြေသောပြုသောဖြစ်တိကံဟောသူကြတော့ပါကတဇရာပါဇရာတဲ့လို့ပါကတဇရာပါဗျာ ပါကတစရာဒီစရာကထင်ရှားတယ်ဘာဖြစ်လို့ထင်ရှားတော့စရာပါဗျာဒီကကြီးဒီကမကြီးဒီထင်ရှားရတာတော့ကျူးပြီဆိုတော့ကိုယ့်ကိုအောင်မပေါက်ဘူးလားပေါက်ပါတယ်ဗျာကိုယ့်ကိုယ်ကိုလည်းသဘောပေါက်တယ်ဟောသမ ्या ကလည်းပဲအကိုကိုဒါအလိုလိုပဲတဲ့တွန်းလိုက်အိုးတဲ့အထဲထည့်လိုက်ပါတယ်ဗျာအိုးတဲ့တဲ့ကိုတွန်းလိုက်ပါတယ်ဟုတ်ပြီလားအိုးတဲ့တဲ့ကိုအဲ့တော့ မင်းဝိုင်းမှာသူသမင်းစားလို့မှဗလီတော်လေးတော့မကိုက်နိုင်ဘူးဆိုရင်ကိုကိုကိုကောလုံသေးလားလိုပါဘူးဗျမလုံတော့ဘူးငါတော့ဘာဖြစ်တော့ပိုပြီအတူတော်တကကြီးဒီမိုင်းလေးကိုကြက်မှာနေတဲ့လူတော်များပါမှာတဲ့နေတဲ့ကြီးတဲ့လူတော့ဒါမသိဘူးလားသိတယ်နော်အဲအဦးဇင်းတို့ဟိုဒီကကြီးတွေဒီမိုင်းလေးတဲ့ကြီးတဲ့ဒီကကြီးတွေဒီမိုင်းလေးစကားပြောကြတယ် ပုစုဖွဲ့ပြီးစကားပြောစကားပြောတော့တခါလဲရေရံမောစရာလေးတွေလည်းပါမို့လို့စိတ်ပြီးလက်ပြောင်းအခုခေတ်ဆိုရင်တော့ပြောခုကာလတော့မလွယ်ဘူးအိုးလွန်ခဲ့တဲ့ကာလလေးတွေခေတ်ကာလကောင်းတဲ့စုပြီးစကားပြောကြစကားပြောကြတော့ရေရံမောစရာလေးတွေလည်းပါကြအဲဒီကိစ္စတွေဝိုင်းဝိုင်းပြီးတော့၄၅ရောက်စကားပြောတာပြောကြရင်လည်းမိုင်းတယောက်သူ့ရဲ့အတွေ့အကြုံကိုပြောတာသူကသွားကျိုးဘာဖြစ်နေတာ သွားကြိုးနေပါတယ်ဗျာ။အဲ့ဒါဆို60ဝန်းကျင်60ဝန်းဝန်းကျင်သွားကြိုးနေ။ဒါနဲ့တကားလေခမိခမဲ့လုပ်တဲ့လူတွေကလည်းအိမ်ခေါ်ပြီးခင်းကြွေးခင်းကြွေးတော့လာတယ်မိုင်းတယောက်ကအဲခမိခမဲ့ဒီတနည်းအားဖြင့်တမက်ကမိဘတွေအိမ်လိုက်ဝင်ခင်းစားမိကျလူကြီးဆိုတော့လေထင်းထင်းတင်းတင်းနဲ့စားဒါပေမဲ့ငပိရေဘောနဲ့နှင်းရပြုတ်ပြီးတွေ့တော့လေ စားခြင်းမှာပါငယ်ကြယူတော့တစ်ပြီးတော့သူကထိန်းလို့မရထိန်းလို့မရတခါတည်းနှင်းပြုတ်ဆွဲပြီးတော့မင်းတို့လည်းမြုပ်ပြီးတော့မပြည့်နေစားပြီးတလုံးပဇက်နဲ့ထည့်ပြီးဝါလိုက်ဦးဇင်းတို့ဗမာပြည်ကဒီတောသူတောင်သားကများသောအပြင်မှာဦးဇင်းတို့ကောက်ရုံလွယ်လို့လို့တောင်လန်အရွက်တွေပါပြီးတိတက်အခြေလိုက်ပြုတ်ပါဘာပြီးတော့မြတ်ချင်းပြူရဲရှိဘူးဟုတ်လား ရှင်နာကြီးပြောတာတကယ်လည်းအဲ့အင်းကြီးပြောကိုတကယ်လည်းဇက်တဲ့ထည့်ပြီးစားလိုက်ခုနဖြည်းဖြည်းကြီးကတက်ပြီးရှည်တဲ့အခါကျတော့ဘာဖြစ်သွားတော့သွားလည်းကျိုးနေတဲ့အခါကျအဲ့သွားကျိုးတဲ့လေကိုဖြည်းပြုတ်ကညက်ပြီးတော့လေချောင်းထဲမှာတွလွတ်တန်တန်ပြေအောက်လည်းကျောကြလို့မရမှာဘောချင်ပြန်ဆွဲတယ်လို့လည်းမရအဲ့ကြောင့်မှတခါလေလူရှိဆိုတော့လေခမိခမဲ့ရှိဆိုတော့လေရုပ်ကလည်းမပြတ်ချင်းသာသာသမီး မျက်နာလည်းရှိတော့ယုတ်ကလည်းပြည့်တယ်ဘလို့မှလည်းမျိုးကြမြင့်တော့ကြလည်းမကြအဲဒီကသူ့တန်ဖြစ်အဲကြတော့စိတ်ထဲမှာတဲ့ဒါလေးအဲ့ဒါတွေးတွေးနေမလေးိုတဲ့ဓာန်မြန်လဲပါဘူးလားဟိုတဲ့ဓာန်ကိုခံရတာလဲပါဘူးလားလူကျစ်လူကျစ်အိမ်မှာဆိုတော့လည်းလည်းအော်လည်းအားလည်းလို့ဒီလိုမှာဟောလူကျစ်လူကျစ်ဆိုတော့ထိတ်တာတော့ပြီးတော့စဉ်းစားကြည့်တယ်ခိုင်းနေမှာပုံပေါ်ကြည့်နေတဲ့ဒုက္ခတော့မဟုတ်တော့ဘူးဟုတ်ပလားအဲ့ဒါလည်းပြုတ်ကြတယ်ဒါလည်း သွားတဲ့မှာလည်းသွားနေတဲ့ဇာတိကလည်းသွားတဲ့ချိန်လေကြောင်းလည်းမှာလည်းတူတူနန်းနန်းချိန်ပုံများအဲ့တော့ပြောနေတာပါလေဒါကထင်ရှားပါဖြစ်တာထင်ရှားခြင်းပါထင်ရှားတဲ့သဘောပါဗျာအဲသွားကြိုးရဆိုတဲ့ဆရာပေါ့ဒါကြတော့သူကသံမုဒိနေကတိပြီးတော့ထင်ရှားတယ်ထင်ရှားဒါကိုဒီကြောင့်မလို့ဒီသွားကြိုးရဆိုရင်တော့ဒါတင်းနေဒီရှိကမထင်ရှားခဲ့နေ သွားလေးပြိုးလာပြီဆိုရင်ငါတို့တော့အိုလာပြီသရတရားကဒါသာတော်သရတရားကနှိမ့်ဆက်ခြင်းသရတရားသရတရားကငါတို့ထံကိုချင်းချင်းဝင်ရောက်လာပြီနားမရနောက်တစ်ခုပါလဲတော့ယံပါလေယံအရင်စံကျူသောအဖြစ်ဒီ၎င်းဟောဒုတိယပါကရဇာရာတခုဒါပါလဲဆိုတော့စံကျူရေဟောစံကျူရေဆိုတာလေးပဲ တိပထမတိဘာပဲဆိုင်ရတော့သရာပဲလက္ခဏာပဲဟုတ်ကလားသရာရဲ့လက္ခဏာအဲဇန်ကျူလာပြီဆိုတော့သရာရဲ့လက္ခဏာဒီလိုရှိရှိဘုရားလောင်းပါရမီတော်တွေပြည့်စုံမှာဆရာအချိန်မှာပေါ့လေစက်တာလေးတယောက်အမြဲတမ်းဒါဒီဘယင်ကြီးကိုစံတပေးနေတဲ့စက်တာလေးတယောက်မှာထားတယ် ဆံတူတွေ့ရင်ငါ့ကိုပြောစမ်းဒီနေ့ကျတော့အဲ့ဒါစက်တာတွေကဆံတူတစ်ချောင်းတွေ့တော့ရှင်မင်းကြီးဆံတူနေပါပြီဒါဘာလို့လဲဆိုတော့ပါကတဇရာအပါကတဇရာမှာစောစောကပြောတယ်အပါကတဇရာမှာမထင်ရှားဘူးအတတပြေးပြေးနဲ့ကြီးလာပြီမဲ့လေထင်ဒီမကုတ်ကိုပိုတယ်လို့မထင်ရှားဘူးကိုပါကတဇရာလို့ခေါ်တယ်ထင်ရှားတဲ့ဇရာစံပြူပြီဆိုတော့ထင်ရှားတယ်အဲ့တော့စံပြူရင်ပြောတယ် ဆိုတဲ့အခါကျတော့စံယူအမြင်စံယူလေးတစ်ချောင်းတွေ့တော့ရှင်မင်းကြီးနှုတ်ပြီးတော့ရှင်မင်းကြီးဟောတယ်မှာစံယူလေးစံယူလေးလဲဆိုတော့ဒါကလည်းအဲ့စံယူလေးကိုဘယ်လိုပြန်တော့အလားဘယင်းကြီးကလည်းထိနှံစည်းတွေစွန့်ပြီးတော့မလုပ်သွားတယ်တော့တော်ထွက်ပါတယ်ဗျာတော်ထွက်သွားတယ်အဲ့တော့ဒကာကြီးဒကာမကြီးစံကူတို့တော်ထွက်ကြရေးဆိုတို့ဒကာကြီးဒကာမကြီးအကုန်လုံးတော်ရဲရောက်နေပါပြီဗျာ တော်လေးတော့ရောက်နေတော့ပြီဟုတ်မလားသို့တော်လည်းပါကတသရာကမထင်ရှားလို့တော့မဟုတ်ပါဘူးဗျာတပည့်တော်လူကဟုတ်ပါလားဒီလိုလူကဆိုပြီးအဲ့ဒါဘုရားကိုဆက်တော့အဲ့တော့ပြောနေတာကတော့ဒီစံကျူရဲဆိုတာလေသရာကအမှန်အတားလက္ခဏာတူဘာရဲ့ဘာရဲ့အမှန်အတားလက္ခဏာလဲဇရာရဲ့အမှန်အတားလက္ခဏာတစ်ခုပါဗျာအဲ့တော့အရှင်မရကောဆိုတော့ အာရှင်များတော့ဆိုတော့ရှင်များလည်းပဲအတူတူပါပဲဟုတ်ကလားရှင်များလည်းအတူတူပဲဆိုတော့ဒါငငယ်ရွယ်ရွယ်လို့တော့ပြောမလားမသိအဲဟိုတလောကဥသိဏထိုင်းနေကိုကြီးကနောက်ကနေပြီးတော့ကြီးနေကိကိကိကိနေကိုကြီးဘာလို့ကြီးတာလဲတရားတော်ကောင်သဘေကြီးတွေရှိနေအဲ့တော့အဲ့တော့အော်တော့ဝီပေါ့ပြောနေတာကပါကရဆိုတာသင်ရှားလာပြီပါကရကသင်ရှားလာ ဘာဂဒဆိုတာထင်ရှားတာလားဖဗျာအဲဘာဂဒဆိုတာထင်ရှားရှားပြလာပြီဟိုလာပြီဆိုတော့ပြောတယ်နောက်တစ်ချက်ပါလဲတော့ယာဝလိတ္တသတအရင်အေးတော်တော်အစ်တီ၎င်းတရားကလေးပါကတဆရာပဲအေးတော်တော်အကြီးတဲ့ကလေးဘာရင်နာရီလိတ်တာပြီအေးတွန်းလာပြီဆိုလို့ရှိရင်ဒါပါဖြစ်တယ်တော့ဆိုတော့ဇရာတရားက ဒါချင်းနေဝင်ရောက်လာပြီဗာတရားကဝင်ရောက်လာဇရာတရားကဝင်ရောက်လာတာပါဗျာဇရာတရားကဝင်ရောက်လာတာဒါလည်းသူတကကြီးဒီမှာကြီးမိမိတို့တန်တန်မှာဒါမထင်ရှားဘူးလားထင်ရှားပါတယ်ဗျာဒီကလေအသားကြီးရက်တိတ်ဒါဆိုလို့ရှိရင်အရေးတွေတွန်းလာပြီဒါပိုးလာပြီငယ်ကတော့ပြည့်ပြည့်ပြည့်ပြည့်ပြည့်ပြည့်ဒါပေမဲ့ကြီးလာတဲ့ရွေရောက်လာတဲ့ပြည့်ပြည့်နဲ့ရင့်လာတဲ့ခါ ဒီဇရာတရားကထင်ရှားလာ။ဟုတ်သေးလို့ဒီဇရာတရားတွေကြောင့်မလို့ဇာတိရပြီဆိုတာဒီဇရာတရားဒီဒါရှောင်လွှဲလို့မရတဲ့အကျိုးတရားတစ်ခုဖြစ်။ရှောင်လွှဲလို့ရမလား။ရှောင်လွှဲလို့မရနိုင်ပါဘူးဗျာ။ဘယ်လိုမရဘူး။အဇရာရဲ့သဘောအဲဘယ်သူမှရှောင်လွှဲလို့မရဘူး။နောက်ဆုံးဦးဇင်းတို့ဘုရားရဟန္တာတွေပေါ်ဒီဇရာတရားကိုရှောင်လွှဲလို့ရမလား။မရနိုင်ပါဘူးဗျာ။ တော့ဘူးဒါကြောင့်မလို့တစ်ချိန်ဦးကလို့ဘုရားရှင်ရဲ့ဆင်အာနန္ဒာအဲ့ဒါအမြဲတမ်းဘုရားရှင်နာမှာဆင်အာနန္ဒာကအနိကအနေနဲ့ပြုတော့စောင့်ရှောက်ပြီးတူတူလုပ်ပြီးရခေါ်တာနောက်တစ်ချိန်မှာအရှင်အာနန္ဒာကရရှိကြောင်းကုန်းလေးကိုတခါလေဂျေတွင်ရင်မလုပ်ဘူးဟောအရှင်ဘုရားအိုလာပြီဘုရားရှင်ကိုပြောတာဘုသူ့ကိုပြောတာဘုရားရှင်ကိုပြောတာပါဗျာဘုရားရှင်ဆိုတာကတကယ် သုံးလည်းနပါသောလက္ခဏာတို့နဲ့အင်မတန်ရူပကာယကိုဒီပါတည်တည်အင်မတန်မှရှုခြင်းတဘောကောင်းတယ်။ဒါဆိုတော့ဘဂဝါကုံတို့ဖတ်လို့ရှိရင်ဟာအင်မတန်ဒါတမ်းမီးအနေချက်ဒီမင်္ဂလာစုဝေးပါခြင်းအင်မတန်တည်တည်ဖြစ်တဲ့ရှင်းအဲ့လိုအင်မတန်တည်တယ်ပါလေဆိုတဲ့အတိတ်ကပါရမီကောင်းမှုကုစုတွေရဲ့အရှင်ဘုံများအင်မတန်တည်တယ်တာရေကသုံးမွေး ပြည့်ပြည့်ပါမယ်ဆိုတဲ့ဘုရားရှင်မာတော်မှပဲသရတရားချင်းချင်းဝင်ရောက်လာတဲ့အခါပြည့်တယ်ဘုရားအဲ့ဒီတောကုန်းမှာကြီးကျွန်းနေနေရှာတာတော့အရှင်ဘုရားအရေးကြီးတွေတွန့်ပြီးလက်လာပြီးအရေးကြီးတွေပါပြက်လာရေပြားတွေတွန့်လာပါတယ်ခင်ဗျာဒါကြောင့်မလို့ဒုက္ခနာကရဏီဇရာဇရီဒုက္ခနာကရဏီဇရီဟောအဲဦးဇင်းတို့ကာရစီးကြတာအဲ့တော့ဒုက္ခနာကရဏီ အဲ့အစင်းပြည့်ခြင်းကို ပြုတ်တတ်တာဘာကိုပြုတ်တတ်တာအစင်းပြည့်ခြင်းကိုပြုတ်တတ်ပါတာဒါပါဗျာရုပ်ရည်အစင်းပြည့်တော့အောင်ဒီစရာတရားကဒီလိုစရာတရားချင်းချင်းဝင်ရောက်လာပြီဆိုရင်အဲ့ဒီစရာတရားကထိုပုဂ္ဂိုလ်ကိုဘယ်လိုလဲတော့ရုပ်ရည်အစင်းဒုက္ခနာကရဏဒုဝဏမကောင်းမှုအရေးအစင်းတွေမကောင်းအောင်လုပ်လိုက်တယ်ဘယ်ဟာဘာတရားကလုပ်တာလဲဆိုတော့ ဇရာတရားကလှုပ်တာဘာတရားကလှုပ်ဇရာတရားကလှုပ်တာပါဗျာဒါကြကြီးတကမကြီးခုပြောခဲ့တဲ့သုံးချက်ပဲကြည့်ပါဘာလေးလဲသူဆံမင်းလေးကလည်းသူအရေးလေးကလည်းတွန့်တာအစင်းကပြတ်သွားဘူးအစင်းကပြတ်လာပါတယ်ဗျာဟောအစင်းပြတ်သွားတာကိုလက်မခံနေတဲ့တက္ကမကြီးတွေကမလို့မိတ်ကလိမ့်ပါတယ်ဗျာလေမိတ်ကလိမ့်နေဟုတ်မလား ဒါဒကာကြီးတွေကအမေရိကန်လည်းနေတော့ဒကာကြီးတွေကဟောဆိုတော့သူနည်းသူဟန်ရှိကောင်းဖြစ်မှာပေါ့ဟုတ်လားကဲဒါပြောနေတာကအဲ့တော့သရတရားကနှိစ္စပြီဆိုလို့ရှိရင်ဒါရုပ်ရည်အစီပျက်စီးတာပေါ့အဲ့တော့သူတို့ငယ်ငယ်လေးတပြည့်ပြည့်မသိတာကိုခုနဒီရင်းကျက်နေတာကတော့ဒီပရမတ္ထသဘာဝတွေကသဘောတရားကတော့တပြည့်ပြည့်သရတရားကအချိန်နဲ့ညာရှိနေပေမဲ့ ဦးဇင်းတို့ဒီမတင်ရှားတဲ့စကားပေါ့ယုံနာပရမတ်တွေကရည်ကြမှုမှာမတင်ရှားသေးတဲ့အခါကျတော့အခါလဲခြေကဖြစ်တာနဲ့နောက်ကဖြစ်တာနောက်ကဖြစ်လာတာခြေကဖြစ်တာနဲ့နောက်ကဖြစ်လာတာခြေကဖြစ်လာတာနောက်ကဖြစ်လာလင်းမီးနေတဲ့အချိန်အရင်ကြီးဒီစကားတရားကမသိတာပဲတပြေးပြေးနေရတာအရွယ်လေးကြရလာတဲ့အခါကျတော့သူကဖြစ်လာဒီပါကရစရာပေါ်လာအဲပါကရစရာပေါ်လာတဲ့အခါကျတော့တရမဏီဒီလိုမရအဲ့ကြတော့ခြေကတော့ကိုယ့်ကိုယ်ကို နဲ့20လောက်ရှိတဲ့အရွယ်ကောင်းတဲ့ပုဂ္ဂိုလ်ကဟိုးကလေးဘောကတစ်နေ့တစ်နေ့သုံးလေးနှစ်လောက်ကအရွယ်လောက်ရှိခဲ့တယ်သူကသူသူကြည့်တယ်လေလက်ရှိကလူပြူနေရတာလူပြူတယ်သို့တော့ခုလိုပကရသနာနဲ့ထင်ရှားလာပြီဇာတုသွားကျုပ်ပရိလိတ်လာပြီတဲ့အခါကျတော့မှဘာဖြစ်တော့အလားမျက်စံလုံးမရတော့ဩပူလာပြီဘယ်လိုပြောဒါပကရသနာ၃ချက်ပြီးတဲ့အခါကျတော့ဘာပြောတော့လို့တော့ အာယုနောအတ္တိယာတာနိပြင်ဆုံးလျော့ခြင်းဒီတကောင်အသက်ကလည်းရော့လာပြီအဲ့တော့ဆိုကြပါစို့တတ္တဝါတူတရားအသက်ကဆိုကြပါစို့တရားနေရမယ်70နေရမယ်ဆိုတဲ့ပုဂ္ဂိုလ်တရားမိမိအသက်ရှင်လာတာကအသက်50ရှိပြီ60ရှိပြီဆိုတက္ကတိတွေတေဝမာကြီးတွေနေရမယ်အချိန်လေးရော့မသွားဘူးလားနေရမယ့်အချိန်လေးရော့လာပါတယ်ဗျာနေရတဲ့အချိန်လေးရော့လာအဲ့ဒါအသက်တွေရော့ပါ တက်ကယ်စုပ်လျော်လာအတက်ဆိုတာကဘဝတစ်ခုကိုရှင်သန်နေတာအဲ့ဘဝတစ်ခုရှင်သန်နေတဲ့အချိန်လေးတွေဘာဖြစ်သွားတော့ရုပ်လျော့သွားတာဘာဖြစ်သွားတာအသက်တွေလျော့လျော့သွားပါတယ်ဗျာလျော့လျော့သွားတာဒါကြောင့်မလို့အာယုနောတန်ဟာနိအင်ရိယာပရိပါကောအင်္ဂရိယာနအင်္ဂရိတို့ဤယောပရိပါကောအတိရစ်ကျက်ခြင်းဒီလားအင်္ဂရိတွေကလည်းရစ်ကျက်လာတယ်ခါကရစ်ကျက်လာ ဣန္ဒြေတွေရင့်ကျက်လာပါတယ်ဗျာဣန္ဒြေတွေရင့်ကျက်လာတယ်ဆိုတော့ဦးဇင်းတို့မျက်စိနားနာလျာလျာကိုလို့ခေါ်တဲ့ဒီဣန္ဒြေတွေဆိုမျက်စိဆိုတဲ့ဒါစက်ကုံတရီနားဆိုတဲ့သောတန္တရီနှာခေါင်းဆိုတဲ့ခါနေတရီလျာဆိုတဲ့သေဝင်တရီကာယကိုယ်ကာယလို့ခေါ်တဲ့ကာယတရီအဲဒီဣန္ဒြေတွေကရင့်ကျက်သွားရင့်ကျက်သွားတယ်ဆိုတဲ့အခါကျဘာလို့တော့ဣန္ဒြေတွေ ရင့်ကျက်လာပြီဆိုရင်တော့ဒါကရေးတယ်မလေးအဲ့ဒါမျက်စိကလည်းသူ့အလုပ်ကိုကောင်းမလုပ်နိုင်နားကလည်းသူ့အလုပ်သူကောင်းကောင်းမလုပ်နိုင်တော့နှာခေါင်းအကြီးကလည်းသူ့အလုပ်သူကောင်းကောင်းမလုပ်နိုင်တော့ဘူးလျှာကလည်းသူ့အလုပ်သူကောင်းကောင်းမလုပ်နိုင်တော့ဘူးကိုယ်ကလည်းသူ့အလုပ်သူကောင်းကောင်းမလုပ်နိုင်တော့ဘလို့ကောင်းကောင်းမလုပ်နိုင်အဲ့တော့ဘယ်နေတွေကရင့်ကျက်လာပြီဆိုတဲ့အခါမှာဒါတရားစီးချင်းချင်းဝင်ရောက်လာဘယ်နေတွေရင့်ကျက်လာ မျက်စိကသူ့လိုကောင်းကောင်းမလုပ်နိုင်အလုံးမလုပ်နိုင်ငါရည်တဲ့ပိုင်းရဲ့စင်းလေးတစ်ခုကြည့်တော့မယ်ဆိုရင်အာအတက်ရရလာမျက်စိကောင်းတယ်ဆိုတဲ့သူပဲထားအောင်တော့မျက်နှာမတက်ရသေးရင်တော့ဘယ်ကားလဲငငယ်ကလို့ဒီကားလဲပြုတ်လို့ချက်ပြီးကြည့်လို့တော့လာသေးလားပြုတ်ကလေးပြုတ်ကလေးချက်ပြီးကြည့်လို့မရတော့ဘူးဒီကားလဲဇာတကုတ်ကြည့်မယ်ဆိုမလဲဘူးစူးစိုက်ပြီးတော့ဘယ်လိုကြည့်အောင်ကြည့်ရပါတယ်ဗျာ ကြီးရတယ်ဒါမနေ့ကလည်းဂရိတွေနဲ့တနေ့ကထင်ပါတယ်ငါမျိုးလို့စေကကြီးထပ်ဒီကကြီးဖတ်နေတာနင်းတော့လင်းနေတာမမြင်ဘောလားအာဒီကတော့ဘလို့ဆိုဒီကလည်းလားအခုညီလေးဟိုလေးအမြင်မှလေးတက်ပါလေးတက်ဒါလို့ဖတ်ရဆိုလိုရင်းပြောနေတာကဒါအင်္ဂလိပ်တွေရင့်ကျက်သွားလို့အလွန်ခဲ့တဲ့သတင်းကားနှစ်လောက်ကဆိုရင်ဒီစာဒါလို့ဖတ်မမြင်အောင်ခဲ့တာတော့ပါမြင်ရတာပေါ့ဟုတ်မလားဒါပေမဲ့ဒါမမြင်ခုကြည့်ရတဲ့အခါကျတော့ဒီဒီနဲ့အင်္ဂလိပ်တွေရင့်ကျက်လာတယ် မြင်တော့ဘူးဒါစက်ကုန်လို့သုံးတဲ့ရည်တဲ့တို့လူပဲနာဘုဒ္ဓဘာဆိုလို့ချင်းနာသိတက်လိုက်တာတခါလေဟဲ့လားပပလေးဘယ်လိုပြောကြလဲအစုကလည်းစကားသံတွေလည်းပဲတောင်းတိုင်းမှာကြားရဟောသက်ရလေးရလာတို့တခါရည်ဒီကိုမရည်ကုလို့ပေါ်တယ်၄၅60တော့ဖြစ်ဖြစ်ပြီဆိုရင်90 80တခါရည်ဒီကိုမရည်ပိုတိတာဒါနာအကြအာယုံတွေပဲဖြစ်လာတော့ချိုယွင်းလာတာဖြစ်လားနာကြတွေချိုယွင်းလာပါတယ်ဗျာ နာယုံနေနဲ့ချူရင်းလာတယ်ဒါစရာနဲ့သဘောပဲနောက်တစ်ခါကျတော့ဗာလဲဆိုသွန်တော်တတ္တဝါတွေသဘောကတော့တကယ်ကြီးတယ်အဲ့ဒီအရှိတရားတွေကိုတတ္တဝါတွေကလက်မခံကြည့်ဘူးဘာဖြစ်ကြည့်လို့အရှိတရားတွေကိုလက်မခံခြင်းပါဘူးဗျာလက်မခံခြင်းလည်းမျက်စိနားနှာခေါင်းဆိုတာကပေါ်လာပေါ့ဟုတ်ပလားအဲ့ဆိုလို့ရင်တော့ကျမရဲ့အရာကုလေဆိုပြီးတော့ဘုရားကလည်းဒီလိုပဲဒီတရားကိုတွန်းနိုင် သုံးနိုင်တယ်ကဲဒါနောက်တစ်ခုအဲ့တော့ဂါနနှကောင်းကြီးကောနှကောင်းကြီးရဲ့သူ့သူသူကပြည့်စည်လာပြည့်စည်လာတဲ့ခါကျတော့ဘာဖြစ်လို့ဟောအနံ့လူလေးကောင်းကောင်းမရဘူးအခုကိုဗစ်ကာလနဲ့ဆိုတော့ပိုတော့ဆိုးစီဟုတ်လားလက်ရည်ကြီးတဲ့ပုဂ္ဂိုလ်ကိုယ့်ဘာကိုအနံ့မကောင်းအနံ့မရတာလည်းကိုပညာလားဆိုပြီးတဏှာကဝင်ရသည်အဲ့တော့ဒါဒီဘာပြောတာတော့မေးရင်ဒါသရာတရားဘာတရားလဲတော့သရာတရားကြောင့်ပါဗျာ မတရားကြောင့်ဟောနောက်တကလျာအယတာအယတာနဲ့ပတ်သက်လို့တကယ်ကြီးဒီကမကြီးဒီအဲ့ဒါအယတာခံလို့အယတာသိမှုဒီပေါ့ယုံရင်းမလားဘူးလားအယတာလည်းယုံရင်းလာပါတယ်ခင်ဗျာဟုတ်ကဲ့ဆရာတော်ဘာကဒီပါတရားဟောတဲ့အချိန်မှာဟောဘာဟောလို့ဆိုတဲ့အခါငငယ်ပါတဲ့အဲ့ဒါဥမာဆိုကြပါစို့ဇီးဒီခါတဲ့ language တွေ့တဲ့ဇီးတင်ကောက်စားလိုက်အားကောင်းလိုက်တာ တေတိဆိုတဲ့ကလည်းတေတိဘုဒ္ဓတေတိကလည်းအစိမ့်ဆိုကလည်းဘေမောတိချာစားကောင်းလိုက်တာရတာရှိတယ်အခုကျတော့အဲ့ဒီစီးကြီးအဲ့တေတိတွေကငငယ်ဆုံးမှစောင်းကောင်းလို့ဟုတ်လားငယ်တော့စောင်းကောင်းလို့ဆိုတော့အပင်တွေကအသီးတွေကပဲပြည့်စည်သွားတာလားဆိုတော့ဒါရေုံရတာတော့ဘယ်လိုမိမိရဲ့ဒီဇေမပလာရတာချိုရင်းလာတာရင့်ကျက်သွားတဲ့ကချိုရင်းတော့ရတာသိပြီပါပြည့်ပြည့်စုံစုံတင်နေကြကြမသိတော့တဲ့ဒါ ခေါ်တယ်ဒါဇိဝင်ဇိဝင်ရီလို့ခေါ်တယ်ဒါသင်ရှားအကြည့်တက်ကဒါရင့်ကျက်သွားအဲ့တော့ဦးဇင်းတို့ဒီမှာတချို့ဦးဇင်းတို့တရားရည်ကြလို့တို့သက်ရည်ကြီးတဲ့ယောဂီရှိတယ်အဲ့တော့သက်ရည်ကြီးတဲ့ယောဂီတွေကဒါလည်းစွမ်းစွမ်းရည်ဒါလည်းဖုံးပြီးရတဲ့အခါတချို့ဆိုလို့ရှိရင်တရားနာတိတ်မတိတော့တာဖြစ်ဦးဇင်းတို့ကဲတက်ကြီးတော့တခါအားရတာဟိုကျမကြီးလည်းပဲတော့ရတော့ဒေတာဆိုတော့ဒီနေ့တော့ကျမကြီးလည်းပဲဒီ level လေးအားနေတာ တခါကျတော့တခါလည်းအဲ့ဒါဆွမ်းတဲ့ဂုရုကြီးကလည်းငန်နဲ့အရသာဂုရုတော်တော်များများကြီးကိုစားတယ်။ဒါဆိုရင်တခါလေးဟုတ်ကိုစားတော့ကဦးတခါလေးကြည့်ကြည့်။ဟိုသူတို့မသိတော့တာတင်လေပြောနေတာကဘာလဲဆိုတော့ဒီဇင်ဟာပတာကချွတ်တက်လာတဲ့အခါဆိုတော့အရသာကိုငန်လို့လည်းငန်မသိရင်းပြီးဒီနေ့ကျမသိတော့ချိုးလို့လည်းချိုးမသိပြီးဒီနေ့ကျမသိချင်းလို့လည်းချင်းမသိဒီနေ့ကျမသိတော့ဆိုတဲ့သဘောပဲ။ ဒါပါပြောနေတာလို့ဆိုရဲကရာတရားရဲ့နှိမ့်ဆက်မှုအာတရားရဲ့နှိမ့်ဆက်မှုဇရာတရားရဲ့နှိမ့်ဆက်မှုပါဗျာတော့ဒါတွေအကုန်လုံးကိုပြန်ကြည့်လိုက်လို့ရှိရင်ဒါကြောင့်မလို့ပြန်တော့ဇရာတိခုနပရမတ္တဒတ္တနဲ့ယုတ်တရားနန္တရားတို့ကိုကြည့်ပြီးတော့ဒီနေတဲ့အချိန်လေးကိုလည်းဇရာဒါပေမဲ့အဲ့ဒီဇရာကတော့အမဂတဆိုတာအထင်ရှားဘူးအခုပြောခဲ့တဲ့ဇရာတရားတွေကတော့အမဂတဇရာအထင်ရှားတဲ့ဇရာလို့နားလည်ရတယ် ။ဒါကြောင့်မလို့အယံဒီသဘောတရားကိုသရာသရာမှု၍ရုပ်တတိဆိုအပ်၏။အဲ့ဒါသရာပဲ။ပြန်ပြောလို့ရှိရင်ဘာပြောမလို့သရာဆိုတာတဲ့ဒါဖြစ်လာပြီဆိုတော့ကတတ္တဝါတွေကဘာဖြစ်တော့သရာအိုလာမယ်ဆွေးမြင်လာ။အဲ့အိုလာတယ်ဆွေးမြင်လာတယ်ဆိုတာကိုထပ်ပြီးတော့ပြောတဲ့အခါကျတော့ဘာတော့သွားကျူးမယ်၊ဆံကျူးမယ်၊အည်တွန့်မယ်အတ္တတိဒါရုပ်လျော့လာမ ဇာတိတရားရဲ့အကျိုးပါဗျာဇာတိရဲ့အကျိုးပဲဇာတိတရားရဲ့အကျိုးဇာတိမရှိရင်တို့တကရေဒီမှာစရာစရာရှိအောင်မရှိနိုင်ပါဘူးဗျာရုပ်ဘူးလို့တို့တစ်ချက်နားလဲနောက်ပြီးတဲ့အခါကျတော့မရဏတရဒုဇရာမရဏဒုတိမရဏမရဏဘူတိကရဏအပနိမရဏတရားပါလေဧရံဧရံသဒ္ဒနံဒုဒုတတဝါဒုတိဓမ္မဓမ္မတတ္တနိကာယ ထိုသူတတ္တဝါတို့၏အပေါင်းမှာယာစုတိအရင်စုတိခြင်းသည်ယာစုတိအရင်ရွလျော့ခြင်းသည်စုတိကြာရွလျော့သွားတယ်ယာသဝနာတာအရင်စုတိတော်အဖြစ်သည်ယောဘိတော်အရင်ပျက်စီးခြင်းသည်ပျက်စီးသွားဖြစ်ပြီးတော့ပရမတ္တသဘောရဲ့ ဘောတရားတွေကဇာတိဆိုတဲ့ဖြစ်တယ်ဇရာဆိုတဲ့တည်နေပြီးတော့မရဏဘိန်ဆိုတဲ့မရဏအနေနဲ့ပြောပါလို့ပျက်စီးသွားဒါကိုပြောတာရောပြီးတော့အရင်ပျက်စီးခြင်းဒီယံအန္တရဒါနအရင်ကွယ်လွန်ခြင်းဒီကြောက်ွယ်ခြင်းဒီဟောကွယ်လွန်သွားတယ်ကြောက်ွယ်သွားယာမြစ်စုအရင်တည်ခြင်းဒီယံမရဏအရင်တည်ခြင်းဒီယာကာလကိရိယာအရင်တည်ခြင်းကိုပြုခြင်းဒီ ယောခန္ဓာနာမေရောအခြင်းခန္ဓာတို့၏ပျက်စီးခြင်းသည်ခန္ဓာ၏ပျက်စီးယောကလေဝရတနေကေကောအခြင်းကိုယ်ကောင်းကုန်ပြစ်ချခြင်းသည်ယောဇီဝိတေနရိယတုပြစ်စေတော့အခြင်းဇီဝိတေနရိပျက်စီးခြင်းပျက်စီးပျက်စဲခြင်းသည်အတ္တိရှိဣဒံဤသဘောတရားကိုမရဏမရဏဟု၍ဥဒ္ဒတိဆိုအပ်၏ဟောမရဏကိုဖွင့်ဆိုတဲ့အခါနံပါတ်၄ဘာလို့လဲတတ္တဝဒုတိယအဲ့တတ္တဝ ဖြစ်နေတဲ့အဲ့တတဝါအပေါင်းပါလေဘာဖြစ်လို့လဲတော့သုတိတဲ့ကသုတိပြည့်ပြီးဒီလုံးနဲ့ရေလျောသွားလူဘဝလူခန္ဓာကရေလျောသွားနတ်ဘဝနတ်ခန္ဓာကရေလျောသွားဒါကိုပြောတယ်။နောက်အဲ့ဒီမှာဘာလဲဆိုတော့ယာမိစုအရင်ဒီချင်းဒီယာအန္တရဒနာအချင်းကွယ်ပြောက်သွားတယ်။အဲ့တော့တူတူရောကြောင်းလို့ဆိုလို့ကွယ်လွန်နေမာနာသုံးပါတော့ကွယ်လွန်လို့ဆိုတဲ့စကားတော့ဆိုတာဒါကုဒီမှာ ဒါအန္တရဒါနံဆိုတဲ့စကားကိုအန္တရဒါနပေါ်ကြောက်သိသွားပြီဆိုရင်တတဝတုတယောက်ဆိုတဲ့လူသားကိုပြောကြတယ်လူသားတယောက်ဒါသိကြီးပြည့်စည်အိဋ္ဌာရောက်သွားပြီဆိုလို့ရှိရင်လူလောကထဲမှာမရှိတော့ရုပ်လောလုံးလုံးကြဦးဇင်းတို့ရက်ပိုင်းလာပိုင်းပေါ့ရက်ပိုင်းလာပိုင်းပြီးအဲ့ရုပ်ကလပ်လည်းရှိတော့ဒါလည်းပျောက်သွားအဲ့မိမိတို့မျက်စိအောက်ကပျောက်ကွယ်သွားဒါကြောင့်မလို့ဒါကွယ်လွန်နေဘယ်လိုသုံး ပြီးတဲ့အခါကျရာပြည့်စုံခြင်းဒီခြင်းဒီဒါကတော့သိတယ်ယံမရဏခြင်းဒီခြင်းဒီယံကာလကရိယာအခြင်းဒီခြင်းကိုပြုခြင်းဒီကာလကရိယာအခြင်းဒီခြင်းကိုပြုနောက်တစ်ခါကျတော့တတိယသဘောကတော့ဘယ်လိုယောခန္ဓာနံဘေတော့အခြင်းခန္ဓာတို့၏ပစ္စည်းခြင်းဒီနောက်သဘောကခန္ဓာတို့ရဲ့ပစ္စည်းခန္ဓာခန္ဓာဆိုတော့ဦးဇင်းတို့ဒီကရေးဒီကမရေးခန္ဓာဘယ်နှပါးရှိတယ်ကြားဘူးခန္ဓာ၅ပါးရှိပါတယ်ဗျာ ခန္ဓာ၅ပါးဦးဇင်းတို့ပြင်ရောက်လာတာဒီမှာခန္ဓာ၅ပါးအဲ့ခန္ဓာကြီးပျက်စီးသွား။မာယုတ်တရားကလည်းပဲဖြစ်သွားတယ်ပြစ်ပြီးတာနဲ့ဒီမှာပျက်စီးသွား။ဟိုဝေဒနာတရားကလည်းပြစ်ပြီးတာနဲ့ပျက်စီးသွား။သင်ညာတရားကလည်းပြစ်ပြီးတာနဲ့ပျက်စီးသွား။သင်္ခါရတရားကလည်းပြစ်ပြီးတာနဲ့ပျက်စီးသွား။ဝိညာဉ်တရားကလည်းပြစ်ပြီးတာနဲ့ပျက်စီးသွား။အဲ့လိုပျက်စီးသွားတာကိုခန္ဓာတွေပျက်စီးသွား။အဲ့ဒါကိုယောခန္ဓာနံယောခန္ဓာနံဘေဒောအင်ခန္ဓာတို့ဤပျက်စီးခြင်းသည် အကုန်လုံးခန္ဓာရှိတဲ့ပုဂ္ဂိုလ်ဇာတိဆိုတော့ဒါဖြစ်ပြီးရဲ့အခါအဲ့မှာခန္ဓာရရခန္ဓာ၅ပါးရှိတဲ့ဘဝမှာခန္ဓာ၅ပါးရမယ်ခန္ဓာ၄ပါးရှိတဲ့ဘဝခန္ဓာ၄ပါးရခန္ဓာတစ်ပါးရှိတဲ့ဘဝကခန္ဓာတစ်ပါးရအဲ့ခန္ဓာတွေဘာဖြစ်သွားလို့တော့ပျက်စီးသွားတာဘာဖြစ်သွားတာခန္ဓာတွေပျက်စီးသွားတာပါဗျာခန္ဓာတွေပျက်စီးသွားတယ်နောက်တစ်ခါဘာဖြစ်တော့ယောဂလေဝရတာအနေကေဘောအကြီးကိုပေါင်းကိုပြစ်ချရခြင်းဒီခန္ဓာကိုယ်ကြီး ဦးဇင်းတို့ဗမာလိုပြောတော့ dead body ပေါ့နော် body ပေါ့အဲ့ဒီ body ကိုဘာလို့တော့ပြစ်ချလိုက်ရအဲ့ဒါလည်းပဲတည်ရင်အဲ့တော့ဒီနေရာမှာခုနခန္ဓာနာဘေရောကတော့သူကဘာကိုတက်ရည်ညွှန်လို့လို့ညွှန်လို့ဒါပရမတ္ထတရားတွေပျက်စီးသွားတာညွှန်အဲ့ဒီဘက်ကကေဝရသလက်ကြီးပေါ်ကြတော့ပရမတ္ထတော့ပရမတ္ထမြင်တာလေဒါမြင်တာလေခန္ဓာကိုယ်ကြီးကိုဘာဖြစ်တယ်လို့ဆိုတော့ပြစ်ချရအဲ့ခန္ဓာကိုယ်ကြီးပြစ်ချရမယ်ပတ်သက်လို့ဦးဇင်းတို့ဘုသူတောင်း ဝိသုရဆိုတော့ခန္ဓာကိုယ်ကြီးပြစ်ချရတယ်ဆိုတော့ဘယ်ဘဝတွေမှာပြစ်ချရတော့ဘယ်ဘဝတွေမှာပြစ်ချရတော့ရေပုံရအကျဉ်းချင်းမှန်ဟိုနားလည်ရမှာလို့ပြောရုပ်တရားပေါ့ရုပ်တရားရှိတဲ့ဘဝတွေအဲရုပ်တရားရှိတဲ့ဘဝတွေလည်းမဟုတ်သေးတော့ဉာဏ်စေဥဒ္ဓအာဟာရဆိုတဲ့အကြောင်းတရား၄ပါးနဲ့ဖြစ်တာဘဝရုပ်တရားတွေဥပမာဆိုကြပါလို့ဦးဇင်းတို့ ဒီလူကုံပြောမယ်ဆိုရင်ကံကြောင့်ဖြစ်တဲ့ယုတ်ကြီးတွေစိတ်ကြောင့်ဖြစ်တဲ့ယုတ်ကြီးတွေဥပ္ပကြောင့်ဖြစ်တဲ့ယုတ်ကြီးတွေအာဟာရသအာဟာရကြောင့်ဖြစ်တဲ့ယုတ်ကြီးဒီလိုမျိုးပေါ့ဒါအကြောင်းတရားလေးမျိုးကြောင့်ယုတ်တရားတွေဖြစ်တယ်အဲဒီအကြောင်းတရားလေးမျိုးကြောင့်ဖြစ်တဲ့ဘုံဘဝတွေမှာအဲခန္ဓာကိုယ်ယုတ်ကိုယ်ကောင်ကြီးကိုတည်သွားတဲ့ဒါကိုယ်ကောင်ကြီးကိုပြစ်ချရတယ်အဲ့လိုမဟုတ်ဘဲနဲ့ဦးဇင်းတို့ကမ္မသယုတ်တွေပဲရှိတဲ့ဘုံဘဝမျိုးမှာကြတော့ပေါ့သူကအတုပချတယ်ကိုယ်ကောင်ကြီးကိုချတယ်ရလို့လေလားမလိုတော့ပါဘူးဗျာမလိုတော့ ဦးဇင်းတို့ဟိုးမှာတကကြီးဒီမှာကြီးဘုရားရှင်သွေးဝမ်းသွားတော့ဘုရားရှင်နောက်ဆုံးပြည့်ပြည့်ကံကြံလာပြီးသွေးဝမ်းသွားသွားတဲ့အခါကျတော့ကြာမကြီးကလာပြီးတော့ပြည့်စုံတော့ပြီးပြည့်စုံလို့ရတဲ့အခါကျတော့ဘုရားရှင်ကအဗဒဘသူတော်ဆိုတော့သူကြာမကြီးမှာပြောတယ်ဘာကြောင့်ဘာကြောင့်လာတာတော့မလာနဲ့လူတွေကအနတ်လူတာယူသနာတရားလောက်ကတော့နင်းတို့မနိုင်နိုင်ဘာလို့လာကြာမကြီးကပြောတယ် ရှင်များရဲ့ဒီလာရင်းနာမှာတလုံးကလုံးကိုသိပြန်နေတာပါတကြတကြောင်တပြစ်ဒါကြောင့်တပြစ်တော့ပြုစုပြုစုပြုပါဆိုပြီးတော့တရားမင်္ဂလာလို့ညဉ့်ငယ်အဲ့ဒီအငြင်းကြီးတွေကိုမလုပ်တော့တခါလေကျုပ်နဲ့ထည့်ပြီးတော့ကျွေးယရနာကျုပ်ကိုတခါလေခေါင်းပေါ်ပြတ်သွားတယ်ညဉ့်ငယ်အဲ့ဒီအငြင်းကြီးခေါင်းပေါ်ရွတ်ပြီးတော့ပြုပါဒါပြုစုပြုကြတာတရားလေသွားပြီးအငြင်းကြီးတွေတုတ်တင်ဒါလိုမျိုးနဲ့ပြုစုပြုကြညဉ့်ငယ်ကတိတ်ပြီးတော့အံ့ဩအံ့ဩတော့ဒီနေ့ကျတော့ညဉ့်ငယ်ကပြောတယ် အာအင်မတန်အံ့ွယ်သူဖြစ်တယ်တရားမင်းပါလေတောင်းရင်နာလက်ပြေမှာဆိုရတဲ့တရားမင်းကလူကြီးစင့်ပြီးတော့တခါတဲ့ပြရှင်တွေ့သူလို့ပြလိုက်တာဒီပြရှင်ရဲ့အငြိအကြီးတွေကိုတော့မှပါလေယရနာကျုပ်တော့မှဘူးကောင်းတော့ထားပြီးတော့တွေ့သူလို့ပြတယ်ဒီလိုတော့အံ့ဩစရာကောင်းတယ်ပေါ့ဒီလိုပြောပြောတဲ့အခါကျတော့ပြရှင်ကဗာပြန်ပြောလို့ခြေသားရဲ့လို့ဒါအံ့ဩစရာတော့မဟုတ်ဘူးအံ့ဩစရာတော့မဟုတ်ပါဘူးခင်ဗျာ နှောင်းစရာမဟုတ်ဘူးတဲ့ဘာကြောင့်လဲဆိုတော့အဲ့ဒီကြားမှာဟလာလွန်ခဲ့တဲ့တော်တော်ရှိကတဲ့ရရင်ဒီကကာလအတိုင်းမှာပရင်သုံးကကာရဇာမင်းကလည်းရရင်ကိုပူခြင်းနဲ့ဒိနာတိကနာတာတို့တကကြီးကိုကြားမှုတဲ့ဒိနာတိကနာတာကိုခြေသွားပြည့်ပြီးနောက်ဆုံးရရင်မောက်ရောက်ပြီးသူသိကျင်တဲ့မိကုန်းကြီးကိုတတ္တဝါတွေတော့ကရောက်ရတော့ဘာကြောင့်လို့အိတ်အမြင့်တရားရောက်တယ်ဘက်ကပညာတုတ်တယ်ကိုပြခြင်းပေါ် အဲ့တလက်လေးကိုနားနေတဲ့အချိန်မှာဘာဖြစ်လဲအဲ့ဒီစားနေတာသုတိပြတ်တွေတည်လုံးသွားဘာဖြစ်သွားလားသုတိပြတ်သွားပါတယ်ဗျာသုတိပြတ်တွေတည်လုံးသွားတယ်အဲ့တရားမင်းပေါ့မူရင်းတရားအဟောင်းပေါ့တရားကတည်သွားတယ်တည်သွားပြီပဲတခါလေးပဲအဲ့မှာပဲသူကဒီကုသိုလ်ကံတွေကြောင့်တခါထပ်ပြီးတော့တရားမင်းထပ်တယ်အဲ့တရားမင်းထပ်ပြည့်တဲ့အခါကျတော့အဲ့နေရာလေးမှာပဲဒီတရားမင်းဟာသုတိပြတ်တွေတည်လုံးပြီးနောက်ထပ်တရားအသစ်အနေနဲ့ဖြစ်တယ်ဆိုတာကိုဘုရားရှင်ရဲ့အဲ့ဒီတရားမင်းမသိဘူး ကျန်တဲ့ပုဂ္ဂိုလ်မသိအဲ့တော့ဆိုလိုရင်းကဦးဇင်းတို့ဒီသူတို့ကကမ္မဇယုတ်တိပဲရှိကမ္မဇယုတ်တိနဲ့ဒါဟိုဒီကြောက်တာလေဒီခန္ဓာကိုယ်ဖြစ်တဲ့ကြောင့်ဒီနတ်တရားတွေသူ့သက်ပြည့်ပေါ့နတ်တွေရဲ့ခန္ဓာကိုယ်တရားတွေမြမာရဲ့ခန္ဓာကိုယ်ဒီနေရာမှာတရားဟိုတရားမင်းကိုပြောနတ်တွေထားပေါ့နတ်ရဲ့ခန္ဓာကိုယ်အင်မတန်နူးညံ့တဲ့သိမှုဘာကြောင့်လဲဆိုတော့ကမ္မဇယုတ်ပဲရှိဘာပဲရှိလို့ ကမ္မဇယုတ်လို့ယုတ်ပဲရှိလို့ပါဗျာအကမ္မဇယုတ်ရှိတော့ဒီကကြီးတွေဒီကမကြီးတွေဦးဇင်းတို့ဒီအပြီးအမှားမှာနေဦးတယ်ဒီယုတ်တရားတွေရဲ့ချုပ်ကုန်ယုတ်တရားယုတ်လေးပါးလို့ချုပ်ကုန်ဆိုလို့ဒီကမ္မဇယုတ်ပဲချိန်ချုပ်ကမ္မဇယုတ်ပဲချိန်ချုပ်ဆိုတော့ဦးဇင်းတို့ဒီသုတိစိတ်နဲ့ဉာဏ်ချုပ်တာဗာစိနဲ့ဉာဏ်ချုပ် စူးတိစိတ်နဲ့ပြိုင်သူချုပ်ပါတယ်ဗျာအဲစူးတိစိတ်ကမကြခင်ရှေ့မှာသူစစ်တက္ကနာကြိုးပြီးတော့စစ်တက္ကနာကကနာ၁၉ကျပ်250တစ်ထည့်ရှိတယ်ပြီးတော့ရှေ့မှာကြိုးပြီးတော့သူကဖြစ်ပြီးအဲ့နောက်ပိုင်းမှာမဖြစ်တော့ဘူးစူးတိစိတ်တက်တော့အတူပြီးတော့စူးတိစိတ်ကြားတော့မယ်ဆိုအဲ့အတွင်းမှာကမ္မသာရုပ်တာဖြစ်တော့ရှေ့ကဘုံမှာစစ်တက္ကနာ၁၉ကျပ်အလိုမှာဖြစ်ပြီးတဲ့စေတသာယုတ်ကကမ္မသာယုတ်ကတော့အသက်ရှင်အသက်ရှင်ပြီးဒီဘက်မှာတကယ်သုတိစိတ်လည်းကြကမ္မသာယုတ်လည်းပါဖြစ်ချုပ်ပါတယ်အဲကမ္မသာယုတ်လည်းချုပ်အဲတော့သူက ဒါကြောင့်မလို့ကလားဒါကြောင့်ဒီနတ်တွေမှာကြတော့ဒီကမ္မသရုပ်ပဲရှိတဲ့အခါကျတော့အဲ့မှာသုတိပြတ်တွေတည်လုံးသွားတယ်ဒါကြောင့်ငယ်ယုံတော်ကြီးဘယ်မှမသွားပြီးချလိုက်တာမရှိဘူးဒါကလည်းသုတိပြတ်တွေတည်လုံးလိုက်တာလည်းအဲ့ဒီကအဲ့ဒီနတ်ကအဲ့ခန္ဓာပျောက်သွားပျောက်သွားယုံတော့အတုဝယုံတော့ချရရမလို့သို့ပေမဲ့လူကကကံကပြန်ပြီးတော့ဟိုကုသကံကအထောက်ပံ့တရားပြန်ပြီးတော့ဒါကလည်းခု ပြိတ္တန်တွေရဲ့သဘောဒါကြောင့်မလို့ဦးဇင်းတို့ထားတဲ့မှာအကြအလံမရှိဘူးဆိုတာဒါကိုပြောတယ်ဥမာဒီဘက်ကတရားဟောင်းခန္ဓာကိုယ်ကသုတိပြည့်တည်တယ်လို့ပျောက်သွားတယ်နောက်ခန္ဓာကိုယ်ကအတိထမရောက်ဘူးလားအဲ့တော့ဖြတ်ကလေးဆိုဦးဇင်းတို့ဒီဖြစ်နှုံးကလည်းသိပြီးတော့မြန်တယ်လေမြန်တဲ့အခါကျတော့ဖြစ်ပြီးတာနဲ့ပြစ်တာသိတယ်မြန်ရတဲ့အခါကျတော့ပြစ်ပြီးတာနဲ့တစ်ခါပြန်ပြစ်တာမြန်ရရောကြားလိုက်မှလည်းကလည်းဟိုအင်မတန်တိုတောင်းတဲ့ကာလာလေးတစ်ခုမှဖြစ်ပြီးသွားတဲ့အခါကျတော့ဘသူကမှဒါဒါကြားအစ်စ်ပါလားလို့ ပဋိထားမိလိုက်ဆိုတော့ပဋိမထားမိလိုက်ဒါကိုသိတာဘုရားရှင်ရဲ့ကြာမင်းကိုသိတယ်အဲ့တော့ပြောချင်တာကဒီခန္ဓာနာဘီကလေဝရတနေခေပေါ်ဒီယုတ်ကိုကြီးကိုချရတယ်ဆိုတာကဒီပြင်သောကာလပုံနဲ့ဟာတုတ်တဲ့ဒီစိတ်ဓာတ်ရဲ့ဥဒ္ဒါရဲ့ဘာဟာရရဲ့ဘယ်လိုရိပ်ပြီးရှိရပုံဒီဘဝတွေမှာအတုပါချလို့ရတယ်အာလက်ပြနေတော့ကအတုပါချရတာလုံးမလားမလိုပါဘူးခင်ဗျာကျောင်းလူကကြီးပုံပုံပုံမတူတယ်အများကြီး အကြောင်းတွေကိုသူ့ယမနန္ဒဆိုတဲ့ထိုးသူပဲသူ့ရဲ့အခြေရရင်ဒီကလည်း900 250ပါပါတယ်တော့တန်ကောင်ချင်းတွေကလည်းဘာဖြစ်တော့ပျောက်သွားဘာဖြစ်တော့တန်းကောင်ရံမှာချက်ချင်းပျောက်သွားပါတယ်ခင်ဗျာပျောက်သွားတယ်ပျောက်သွားတယ်ဆိုတော့တေးပြီးတော့ငင်းကြတာတေးတာကိုပြောချင်တာပေါ့ခင်ဗျာတေးသွားတယ်တေးသွားတဲ့အခါကလည်းအဲ့ငင်းရမှဆိုဒီကောင်ကလည်းအတော်ယုံနေတာလည်းဘယ်လိုမျိုးမြင်ရမှာမဟုတ်ဘူးဒါကလည်းတေးသွားရဆိုရင်ဘာဖြစ်တော့လို့သုတိစိတ်ကြရမယ်ဒီကောင်လည်းအဲ့ကမ္မလာရုပ်တွေဒီကောင်လည်းချုပ်သွားတယ်ဒီကောင်လည်းဘာမှမရှိတော့ပျောက်ဒါကြောင့်မလို့ဦးဇင်းတို့ ဟိုတင်ညာတာတွေကဗမာတင်ညာတာတွေကမှရေးကြတယ်ဟိုဒီတနစ်တက္ကရာတင်ညာကြတယ်တော့ဗမာကြီးအုပ်ကောင်မလုပ်ကြတယ်ပြောင်းရပါတယ်ခင်ဗျာနောက်ပြီးတော့အန္တသမီးတွေပြောင်းပြီးတော့ခံရတယ်ဆိုတာဒါဒီဦးလည်းတော့ဒီဘုရားဟောတဲ့ကြာတော့ဘာဖြစ်နေတော့စန့်ကျင်နေတာပဲသူတို့ကမ္မဇယုတ်ပဲရှိတဲ့ဒီဗမာကြီးတွေကသူတို့ပြက်ကြီးတည်သုံးသွားမယ်ဆိုတော့ဒါကြီးတွေကဗမာကြီးဒီဥဒ္ဒဇယုတ်နေကြံမအောင်မကြံတော့ပါဘူးခင်ဗျာ နာဥဒ္ဒါဘုဒ္ဓတာအဲ့ဒါခန္ဓာကလေဝရတနေကိဘောအရာနာဒီကမ္မဇယုတ်ပဲရှိတဲ့တတ္တဝါတွေကိုမယူရဘူးအဲ့တော့တို့ကသတိပြည့်ဒီလိုနာနေတဲ့ခါလေကမ္မဇယုတ်ပါချုပ်တော့ဘုရားဦးသင်အတွက်ဒီညာလေးမှာဒီယုတ်တရားတွေလည်းချုပ်ဖို့နည်းနည်းနားလဲယုတ်လေးမျိုးပြောကြည့်နံပါတ်1ကဒီကမ္မဇယုတ်ပေါ့ကမ္မဇယုတ်ဒီကနသုပိစိတ်နဲ့ပြန်ယူရဲပါချုပ်တော့နောက်စိတ္တဇယုတ်စိတ္တဇယုတ်ကတော့ဒီဟိုသုတိစိတ်ကြပြီးတဲ့နောက်ကိုသူကစိတ္တခဏ စေတကနာတော့19ချက်လောက်သူကသက်ရှိနိုင်ပြီးကမှသူကချုပ်ဒါအကြမ်းမြင့်တယ်လို့နားလဲနောက်တစ်ခါအာဟာရသယုတ်အာဟာရသယုတ်ကတော့သူအာဟာရသယုတ်ကသူအာကောင်းအိမ်ကောင်းတယ်လို့ရှိနိုင်တာပေါ့အနည်းဆုံးတော့သူတို့ဒါအာဟာရသယုတ်9ရက်လောက်ပြည့်သက်ရှိတယ်ဆိုတော့တတဝါတူတယောက်ကခုနသုတိကနိကအခုလိုပေါ့အာဟာရဖြစ်မဲ့အစားအစာတွေသူ့ပေါ့ဈေးတွေတွင်းထားလို့ဆိုသူကဘလို့ဒီနေသွားနိုင်လို့ဆိုတော့ဒါတရနေ့ရက်၃ရက်၄၅ရက်ဒီဒီအာဟာရသအောင်ဖြစ်တဲ့ရုပ်တွေကရှိနေနိုင်သေးတယ်ဆက်လက်ပြီးတော့ဒါဟို အစားထိုးပြီးဖြစ်နေသေးတယ်နောက်ဆုံးကျန်တာတော့ဗာကျန်လဲဆိုအဲ့နောက်မှာတော့ကျန်ဥဒုဇယုတ်ဗာလဲတော့ဥဒုဇယုတ်ပဲကျန်ပါတော့တယ်ဥဒုဇယုတ်ကတော့ဘလောက်မှသူကဒါကလည်းပြည့်စည်သွားမလဲဆိုတော့သူကချိန်နေပြောလို့မရဘူးဒါဥဒုဇရဲ့ဟိုအားကောင်းမှုကိုကြည့်ပြီးတော့အခြေအကြာကြီးကြည့်တာကြောင့်မလို့ဦးဇင်းတို့လူတယောက်တည်ပြီးဆိုရင်တလားနလားသုံးလေးလားပုံပွားလေးကလည်းယူပဲကြံနေအဲယူဆိုလို့ဒီကလည်းနည်းနည်းကြည့်ပြီးကြံတာပေါ့ဘယ်လိုကြံလဲဆိုတော့ဒါဘာလဲဆိုတော့ဥဒုဇယုတ်ဘာယုတ်လဲတော့ ဥဒုဇရုပ်ပဲကြံပါတယ်ခင်ဗျာဥဒုဇရုပ်ပဲကြံတယ်ဒါကြောင့်မလို့တကယ်ကြီးဒီမှာကြီးဦးမင်းတို့ဒီဟိုဘုန်းကြီးတွေပါလေပြန်တော်မလို့ချင်းမတော်ဘူးလားဥဒုဇရုပ်ကိုဒါမဖြစ်ကြတော့အေးအေးယူတဲ့ကဥဒုဇရုပ်ကလည်းကြံတယ်ဆိုပြီးဥဒုဇရုပ်ကဒါတေသောဟိုလောင်တိုင်းတွေ့မယ်ပါလားလူသုံးရအဲ့မှာဥဒုဇရုပ်ကိုသုံးတာဒါစာပင်နဲ့ညီသုံးတာတကယ်လို့လူတယောက်ကတတ္တဝါလူတယောက်လူသားတယောက်သိသွားပြီဆိုနောက်ဆုံးခန္ဓာကိုယ်ကြီး ဓိကအားဖြင့်ဒုတာယုတ်ဒါလုံးလုံးတစ်ပတ်လောက်အတွင်းပဲဒါအာရတယုတ်ကိုစီကောင်းရှိနိုင်တယ်ပဲနောက်ပိုင်းမှာရှိတဲ့ညာဒါဒုတာယုတ်ဒီလိုနားလည်ရတယ်အဲ့တော့နားလည်မှာတွေမှာဒါဒီကလီဝရတ္တနိတိပေါ်ရအတုပ္ပစာရဆိုတာမရှိဘူးအဲနောက်တစ်ခါဦးဇင်းတို့မရေသားတွေပါဒါလည်းမရှိဘူးသူကကံကြောင့်ဖြစ်တာကံကြောင့်သွားပြီးတော့ခံနေရမရေပေါ့အဲဒီတတ္တဝါတွေမှာလိုက်တာအတုပ္ပစာရဆိုတာမရှိဘူးအဲဦးဇင်းတို့ဒီဒုဘုံနောက်တစ်ခါတရိစ္ဆာန်ဒါမျိုးတွေမှာရှိတယ် ဒါမျိုးတွေမှတော့ရှိရဆိုတော့ကျွန်တော်ဒကာကြီးတွေမှကြီးလည်းသာဘူးတွေငငယ်ကဟိုဒီပုံမြင်နေတဲ့မှာသာဘူးတွေအခါကျဥမာဒီဒီသောတေကြီးကခေါ်တာတော့တရေလို့ပြောတော့တရေကြီးပါလို့ပြောတာအဲဒီကတရေအခါကျတော့တော်တဲ့တောင်းထဲမှာတခါလေကျုံရလို့တခါလေဒီနေ့ကျုံတဲ့အခါလူတွေကတခါလေဟိုအနေပြုမှာတော့တခုခုလိုလိုက်လို့ရှိတယ်ဒါလည်းအတန်ကြီးတွေအော်ပြီးတဲ့အခါကျတော့ပျောက်သွား AI တွားကြည့်လို့ရှိရင်အဲ့မှာဗာလဲတယ်ဆိုတော့အဟိုပိဋ္ဌာန်လေးတွေကောင်းကောင်းသိနေတဲ့ပုံစံမျိုးတွေတွားပြီးတော့ပြရတယ်ဒါမျိုးလေးပြောတာအဲအဲ့အရာတွေကတော့တကယ်ဟုတ်ရင်ဟုတ်ဤဆိုတာတော့တိုးတော့ရေပုံရတော့သူတို့ဒီကမ္မတရုပ်ပဲရှိတယ်ဆိုတာဒီလိုမျိုးဥဒ္ဒဇရုပ်တွေတော့ကျွင်းကြံနေပြောင်းပြီးတော့ပြင်ကြံတာမျိုးဖြစ်စီမှာဖြစ်မှာပေါ့ယထာဘောအဲ့ဒါကဗာလဲဆိုတော့ဒီညမှာကလေးဝရတ္တနေတိပေါ့အတုဝချတယ်ဆိုရင်ဘိုင်းဒီဦးဇင်းတို့မျိုးလေးမျိုးရှိတဲ့ဒီတတ္တဝါတွေမှာပဲအတုဝချလို့ နမဇယုဥဒ္ဒယုအာရတယုစေတတာယုပေါ့ဒီယုထဲမှာသူသဖြင့်ဥဒ္ဒယုကြီးတဲ့တာတော်ပါနေခန္ဓာကိုယ်ကိုပြချရတယ်နောက်တစ်ခုပါလဲဆိုတော့ခန္ဓာနာပေရောကလေးဝရတာမိတ်ေကောဇီဝိတေနရိယတုပစ္စည်းတော်ယောဇီဝိတေနရိယတုပစ္စည်းတော်အပြင်ဇီဝိတေပြည့်စည်ခြင်းဒီဟောဇီဝိတေပြည့်စည်ဘယ်ဇီဝိတေအောင်လည်းမရှိတော့ရုပ်ဇီဝိတေဒီနာဇီဝိတေအဲ့ဒီဇီဝိတေပြည့်စည်သွားဒါကိုလည်းပဲမရဏလို့ ခေါ်တယ်။ဘာလို့ပဲခေါ်ဇီဝိတ္တရိဖြစ်စည်းခြင်းကိုမရဏလို့လည်းခေါ်ပါတယ်ဗျာ။မရဏလို့ခေါ်တယ်။အဲ့တော့ဦးဇင်းတို့အခုပြောခဲ့တဲ့ညဒီပြန်ချုပ်လိုက်လို့ရှင်ဦးဇင်းတို့ဒီဇာတိပစ္စည်းအဇရာမရဏမှာဇာတိပြီးလို့ရှိရင်ဒါဇရာနဲ့မရဏအဲ့မရဏမှာဒါကြောင့်မလို့အဲ့ဇီဝိတ္တရိဖြစ်ပြစေသည်ဣဒံဤသဘောတရားကိုမရဏမရဏဝိဝေဟုတ်သတိဆိုအပ်တယ်အဲ့လိုမရဏနဲ့ပတ်သက်လို့ပေါ့ခန္ဓာကိုယ်ကနေ တတဝါတူတယောက်အဲ့ဘုံဘောတစ်ခုမှာရောက်ပြီးတော့အဲ့ကနေစတိပြက်တွေတည်လုံးသွားတယ်အနောက်တကပွေလုံးသွားတယ်တည်ခြင်းသဘောကိုစရောက်လာတယ်အခန္ဓာကြီးပြည့်စည်သွားတယ်အခန္ဓာကိုယ်ကြီးကိုပြစ်ချရတယ်ဇီဝတွေကပြည့်စည်သွားတယ်ဒါတွေကိုပါပြောလို့ဆိုတော့ဒါမရဏလို့ဒါအဲ့လိုမရဏလို့ခေါ်တာဆိုတော့ဦးဇင်းတို့ဒါတတဝါတူတယောက်တည်ပြီးလို့ရှိရင်တတဝါတူတယောက်ဒီဇာတိရနာ ဆိုရင်စရာနဲ့မရဏပါတယ်တော့ဇာတိဖြစ်လာရင်ဇရာနဲ့မရဏဖြစ်ပါတယ်ခင်ဗျာဇရာနဲ့မရဏဖြစ်မယ်ဒါဇာတိရဲ့အကျိုးတရားအနေနဲ့ဖြစ်တာအဲ့တော့ဒီဇာတိရဲ့အကျိုးတရားအနေနဲ့ဖြစ်တဲ့အတွက်ကြောင့်ဇာတိရလာတဲ့တတ္တဝါတိုင်းတတ္တဝါတိုင်းဒီဒီဇရာနဲ့မရဏကိုရှောင်လွှဲလို့ရမလားရှောင်လွှဲလို့မရနိုင်ပါဘူးခင်ဗျာမလွှဲလို့မရဒါကသူကအကျိုးရင်း ဘယ်တတ္တဝါပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ပြမာပဲဖြစ်ဖြစ်ဘယ်တတ္တဝါပဲဖြစ်ဖြစ်ဇာတိရလာပြီဇရာနဲ့မရဏရမယ်။ဘာနဲ့ပါရ။ဇာတိနဲ့မရဏဇရာနဲ့မရဏရပါတယ်ခင်ဗျာ။ဇရာနဲ့မရဏရမယ်လို့ဘယ်လိုသဘောကျရ။ကောင်းပြီဒါကတော့ဇာတိပစ္စယဇရာမရဏဇရာဆိုတဲ့ကိုယ်သဘောအဲ့တော့တကယ်ရှုခွက်ပိုင်းကိုတကယ်ရှုတော့မယ်ဆိုဘုရားတို့ဒီဇရာနဲ့မရဏဘယ်လိုရှုကြရတော့ဇရာနဲ့မရဏဘယ်လိုရှုလဲဆိုတော့ ဒီသရမရဏကိုရှုတဲ့အခါမှာပရမတ္ထအနေနဲ့လည်းရှုလို့ရတယ်။တန်ဖို့ပရမတ္ထသစ္စာအနေနဲ့ကလည်းရှုလို့ရတယ်။တန်ဖို့သစ္စာနဲ့ကလည်းရှုလို့ရတယ်။အဲ့တော့တန်ဖို့သစ္စာနဲ့ကရှုရင်တော့ဒါကတော့လွယ်ကူတာပေါ့။လွယ်ကူတဲ့ဆိုတာကမှတတ္တဝါတို့တယောက်ဒါလူကြီးကိုရောက်လာပြီးပြိတ္တန်နေနဲ့မွေးမြူရှုကြတယ်ဝမ်းမြင်တယ်အဲ့ရနေပြီးတော့မသေးခင်အတွင်းပေါ့။ဒါရင့်ကျက်လာမှုအားလုံးကိုဒါချုံးပြီးတော့ဒါ ဇရာဇာတိဒီဟူသောအကြောင်းကြောင့်ဇရာဆိုတဲ့ကိုရတွေဒီလိုရှိပြဒါကတမ္မုတိတစ္ဆာနိုင်ငံရှိဟောနောက်တစ်ခါမရဏကိုရှိနေတို့တို့ပဲတတဝဒုတိယလူပြည်လူလောကကိုရောက်လာပြီအဲလူပြည်လူလောကမိရှုတတ်နေဖွင့်ပြီဆိုတဲ့ကသုတိပြည့်တွေတည်ကုန်တဲ့အခြေအနေပေါ့အဲ့ဒါကိုလန့်ဒီဒီအဲ့မှာသုတိပြည့်တွေတည်ကုန်တာဇာတိဆိုတဲ့အကြောင်းကြောင့်ဒါဥပနိတိယတတိကိုကြည့်ကြည့်တာလေဇာတိဆိုတဲ့အကြောင်းအရာလို့ဇရာဆိုတဲ့အိုဘူးဖြစ်တဲ့ မရဏဆိုတဲ့သေမှုဖြစ်တယ်။အော်သုတိကတိသေတော်လည်းဘာကြောင့်သေဒီသေခြင်းတရားသရာဇာတိကြောင့်သေဘာကြောင့်သေဇာတိကြောင့်သေတာပါဗျာ။ဇာတိကြောင့်သေတာဇာတိဆိုတဲ့ဖြစ်မှုရှိလို့ဇရာမရဏဆိုတဲ့သေမှုဖြစ်ရတာ။ဒါဥပနိယတတိဒီလိုကြည့်ကြည့်တယ်။ဟောဒါတကယ်ရှိပဲပိုင်းလို့ရှိရင်ဒီလိုရှိပါတယ်။ဒါကကံဥပ္ပိသစ္စာ။ပရမဏသစ္စာတွေကရှုမယ်ဆိုရင်တော့တကယ်ရှိပဲတဲ့ကိုရှုခြင်းနဲ့ပြောတော့မှတရားပါ။ခုနယုတ်တရားနဲ့တရားတွေကိုသိကြည့်တာ။ ယုတ်တရားနဲ့တရားတွေကိုသိသိပြီးယုတ်တရားနဲ့တရားတွေကစဖြစ်တဲ့အချိန်ဒါဇာတိအဲဒီကနေပြီးဒီကလည်းခုနတည်နေတဲ့အချိန်ပေါ့နာမ်ဆိုလဲနာမ်ရဲ့ဒီကာလယုတ်ဆိုလဲယုတ်ရဲ့ဒီကာလအဲဒီကာလလေးဒီဘာလဲလို့ပြီးရင့်ကျက်သွားတဲ့အချိန်ဖြစ်တဲ့တော့သူ့ကိုဇာတာဘာလဲလို့ရင့်ကျက်ခြင်းကိုဇရာလို့ခေါ်ပါတယ်ဗျာဇရာလို့ခေါ်တယ်အဲ့တော့ဦးဇင်းတို့တမုဒိတစ္ဆာနယ်ကရှုတာကတော့ပြည့်ပြည့်ပြည့်ပြည့်ပရမတ္တသစ္စာနယ်ကဒီဇာတိတစ္ဆာသရမရဏကိုရှုခြင်းကိုတော်ကောင်းပြောင်းတယ်ဒါကြီးတွေဓမ္မကြီးတွေ ယုတ်တရားနံတရားတွေကိုပရမတ္ထဉာဏ်မြင်စိုက်ထားအောင်မတိမတိလွယ်ပါမလားမလွယ်ပါဘူးခင်ဗျာမလွယ်ဘူးတရားနဲ့ရှုမရနိုင်ဘူးအဲ့တော့ဇာတိတရားသရမဏဇာတိဆိုတဲ့ဒီဇာတိတရားကြောင့်သရမဏဆိုတဲ့ဒုတိယတွေဖြစ်တယ်ဆိုတဲ့ရှုဘက်ကိုပရမတ္ထသစ္စာနဲ့ကတကယ်ရှုရင်လေဆိုရင်ကိုယုံနာဓမ္မသင်္ခါရတွေကိုအမျိုးမျိုးကနာမရူပပိဋကဉာဏ်မာတဲ့ကပရမတ္ထဉာဏ်စိုက်အောင်ရှုထားပြီးလို့တဲ့အဲ့လိုရှုထားပြီးတဲ့သူတော်ကောင်းတီတာလျင်ခုဒီမှာ ကာယယုတ်တရားကိုဖန်တီးရလို့ချင်းယုတ်တရားလို့ပဲဖြစ်တည်လာတဲ့အချိန်အဲဖြစ်တည်လာတဲ့အချိန်ကနေစပြီးတော့ဒါမပြတ်ခင်အတွင်းဒါစရာပဲမပြတ်ခင်အတွင်းဒါစရာဘာကြောင့်လို့ဇာတိဆိုတဲ့အကြောင်းကြောင့်စရာဖြစ်နေတာဟုတ်လို့ဟောပြီးတဲ့အခါကျတော့မှဘာဖြစ်တော့ဟောဇာတိပစ္စယသရာပြီးတော့မရဏဟောမရဏကျတော့အဲယုတ်တရားတစ်ခုကိုဖန်ကြည့်ရလို့ယုတ်တရားကဖြစ်တဲ့အချိန်ကလည်းစပြီးပြတ်သွားတယ်။အဲဒီပြတ်သွားတဲ့အချိန်လေးဒီက ဒါမရဏပဲအဲ့မရဏဘာကြောင့်ဒီဇာတိဆိုတဲ့ဖြစ်ချင်းကြောင့်ဒါမရဏဆိုတဲ့ဒါပစ္စည်းရင်းဖြစ်တာဒါကိုတန့်ကြည့်ပြီးတော့ဇာတိပစ္စည်းဟာမရဏဇာတိပစ္စည်းဟာဇရာဇာတိပစ္စည်းဟာမရဏဇာတိဟူသောအကြောင်းကြောင့်ဇရာဟူခြင်းဖြစ်တယ်ဇာတိတိဟူသောအကြောင်းကြောင့်မရဏသိခြင်းဖြစ်တယ်ဒါလိုမျိုးဒါရှုရဟောနတရားကိုဖတ်ကြည့်မယ်ဆိုလေတို့တူပဲနတရားလေးတွေသိပြီးတော့သိနေမြန်မြန်နဲ့ဒါဟိုတူတူတောင်းတောင်းအချိန်ကာလအတွင်းမှာဖြစ်ပြီးတော့တက်သွား အဲကြည့်ပြီးတော့ပြတ်သွားတဲ့အဲ့နတရားလေးကိုလည်းမိမိတို့ကပရမတ္တကိုဉာဏ်စိုက်တဲ့ပြီးသိထားရမှာဖြစ်တယ်အဲသိထားပြီးတဲ့အခါတကယ်ရှိခွက်တဲ့ကိုရှိတော့မယ်ဆိုဇာတိအကိုင်အန့်ကြီးနတရားတစ်ခုကိုဖမ်းပြီးတော့မိမိကသိပြီးတို့တကယ်ရေးတဲ့မှာဒီပုဂ္ဂိုလ်ချင်းတရားနာဇာတိတိဖြစ်တယ်ဇာတိတိကကိနာကြီးလို့ဇာတိတိခါမှာရှိတဲ့နတရားအဲ့နတရားကစဖြစ်တဲ့အချိန်ဒီဒါဇာတိပဲအဲပြီးတဲ့အခါကျတော့ဒီကာလဒီနေတာကိုဒါဇာတာပဲဟောပြီးတဲ့အခါကျတော့အဲ့တရားလေးကပြည့်စုံသွားတယ်ဒါဒီမရဏဘူး အဲ့ဒါဇာတိပြည့်ကြဆိုတာမဟုတ်လားရှိကိုဒီပုံစံအတိုင်းရှိသွားအဲ့တော့သမုဒိတ္တာတွေကရှုတဲ့ရှုပဲပရမတ္တစ္စာတွေကရှုတဲ့ရှုပဲနှစ်နှစ်မျိုးရှိတယ်လို့နားလည်ပြီးတော့တကယ်မြင့်လို့ပါဒီပိဿသမုပ္ပါဒ်ပုဂ္ဂိုလ်ရှိဒီပိုင်းမှာတော့နှစ်မျိုးလုံးကိုတော့ဦးဇင်းတို့ဒီမှာယောဂီတွေကိုဒါရှုကိုသင်ကြားပေးရတာအဲ့တော့ယောဂီတယောက်ဒီဒီနာဇာတိပိဿသရမဏရှုွက်ကိုသူကဲဆိုသမုဒိတ္တာနဲ့ပရမတ္တစ္စာကိုပါနေတာရှုလို့ရတယ်နောက်ပြည့်ရကကြတော့ဗါတယ်တော့ နာရိယဇယဒရမဏံဒုက္ခပရိဒီဝဒုက္ခဒေါမနတုဥပယနာမမုန်ဒီဟောဒါကတော့ဗာလဲဆိုရဲခါရဘုလို့အကျိုးဆက်အနေနဲ့ဒါဇာတိရလာပြီဆိုလို့ရှိရင်ဒါဇရမဏနာပြီးတဲ့အခါဆက်ပြီးတော့လာတာကဒါဒုက္ခပရိဒီဝဒုက္ခဒေါမနတုဥပယအဲ့တော့အဲ့ဒီမှာဘုလို့ဒီလောကမှာစလောကစားတော့တရားလေးကိုဒီနေ့ကစပြီးဆက်ပြီးပြောခဲ့ကြရအောင်အဲ့တော့ဇာတိရရင်ဇရမဏနာဆိုရဲအကျိုးဒါမောက္ခ လို့ရတယ်ပြီးတဲ့အခါကျတော့ဖြစ်တယ်တော့လောကဖြစ်တယ်လောကကျတော့ဘယ်လိုလဲတော့တထာဂတမောသောကောညာရိယတေနဝဗုဒ္ဓတာဘောဂပြတ္တိနဝဗုဒ္ဓတာဒေါဂပြတ္တိနဝဗုဒ္ဓတာဒီနာပြတ္တိနဝဗုဒ္ဓတာဒိဋ္ဌိပြတ္တိနဝဗုဒ္ဓတာအညတရိညတရိနာပြတ္တိနသမနာကတ္တာအညတရိညတရိနာဒုက္ခတမိနာဗုဒ္ဓတာ ဒောကောသောဇနာတောတိတတံအန္တောသောကောအန္တောပရိသောကောစေတသောပရိဇာယနာဒေါမနတံသောကတဏံအယံဥဇတိသောကောဟောဒါကအဲ့ဒီအကျိုးဆက်အနေနဲ့ဇာတိဖြစ်လာပြီဆိုရင်ဒါသောကဆိုတဲ့အကျိုးဆက်ဖြစ်တယ်ဒါကဘာလို့လဲဆိုတော့ဒါရတော်မာလိရော၌သောကောဆိုရင်ဤမူကာသောက သောဆိုရင်တဘောဟူသည်ကတမောအပတိညာရိယတနာဆွေမျိုးတို့၏ပျက်စီးပျက်စီးပျက်စီးခြင်းခြင်းမူမီဘုဒ္ဓနာတွေ့ကြုံသောသူအား၎င်းဘောဂပျက်တိနာဝါခြေရေဥစ္စာတို့၏ပျက်စီးခြင်းခြင်းမူမီဘုဒ္ဓသာတွေ့တွေ့ကြုံသောသူအား၎င်းရောဂပျက်တိနာဝါအနာယောဂဟုသောပျက်စီးခြင်းခြင်းဘုဒ္ဓနာတွေ့ကြုံသောပုဂ္ဂိုလ်အား၎င်း သီလပြဇနေနာဝါသီလပြည့်စည်ခြင်းဖြင့်ဗုဒ္ဓသာပြည့်စုံသောပုဂ္ဂိုလ်အား၎င်းဒေတိပြဇနေနာဝါအယုဝါဒပြည့်စည်ခြင်းဖြင့်သည်ဗုဒ္ဓသာပြည့်စုံသောသူအား၎င်းပညာတရိညာတရိနာအမမတတဘာဝသောပြတရိနာပစ္စည်းခြင်းယတနာတရားနှင့်နမနာကရတာပြည့်စုံတော်သူအား၎င်းပညာတရိညာတရိနာအမမတတဘာဝသောဒုက္ခတမေနာဒုက္ခတရားဖြင့် ဗုဒ္ဓနာတွေ့ယုံတော်သူအား၎င်းယောတော်ကိုအရင်ဆို၏ဤသည်ယာတော်ဒနာခြင်းဆို၏တော်အခြင်းယာမိယာတော်သည်တတ်တဲ့အခြင်းဆို၏တော်ဖြစ်သည်ယောအန်တော်သောကိုအခြင်းအတွင်း၌ဆို၏ဖြစ်သည်ယောအန်တော်ပရိတော်ကိုအခြင်းအတွင်း၌တော်ခြင်းဆို၏ဖြစ်သည်ယာစိတသောပရိဒယနာအခြင်းစိတ်တဝိဉ္ဇဉ်ပူလောင်သောအခြင်းယာမိ ယံဒောမနတံအကျဉ်စိတ်နှလုံးမသာယာဖြစ်သည်ယံသောကတံအကျဉ်စုဝင်သည်သောသောကတိဥသောညောင်းတည်းညောင်းတည်းသည်အတ္တိရှိအယံဤသောတိရောက်သောသောကဝေဥစ္စတိဆိုအပ်၏ဟောဒါသောကပဲပေါ့အဲ့တော့သောကဆိုတာလေဇာတိရဲ့အကျိုးဆက်အနေနဲ့ဖြစ်တာလေအဲ့တော့ဇာတိရဲ့အကျိုးဆက်အနေနဲ့ဖြစ်တဲ့အပိုင်းမှာဘလို့ပုံကိုယ်တွေမှာဒီသောကဖြစ်တယ်ဆိုတော့ခုနယတနာတရား၅ပါးယတနာတရားဘယ်နှပါးလဲတော့ ယတနာတရား၅ပါးရှိပါတယ်ခင်ဗျာအဲ့ဒီယတနာတရား၅ပါးနဲ့ကြုံတွေ့ရတဲ့ပုံပုံဒီမှာဒီတောကတရားဖြစ်နိုင်တယ်တဲ့အဲ့တော့ယတနာတရား၅ပါးညာတိယတနာဟောစေမျိုးတွေပြည့်စည်တယ်ညာဘောဘောကယတနာအစိတေဥဒ္ဒါတွေပြည့်စည်တယ်စိတေဥဒ္ဒါတွေပြည့်စည်တော့ဒကာကြီးဒကာမကြီးတွေတောကမရောက်ရဘူးလားတောကရောက်ရပါတယ်ဗျာတောကရောက်ရတာပဲအဲ့တော့ညာတိယတနာစေမျိုးတွေပြည့်စည်ရင်တောကနဲ့ ဆွေမျိုးတွေပျက်စီးတာနဲ့ကြုံရပြန်ရင်တော့ကဖြစ်ကြတယ်ဘောဂပြေတနာစိတ္တိဥစ္စာတွေပျက်စီးခြင်းနဲ့ကြုံရဆွေရပြန်ရင်လည်းဒါတော့ကဖြစ်တယ်နောက်တစ်ခါပါလဲတော့ဘောဂပြေတနာဝဖုဒ္ဒတာဟောရောဂအနာယောဂတွေနဲ့နေ့ရက်ချင်းကိုခံရတယ်အနာယောဂတွေနဲ့ကြုံပြရမှုဆိုရင်ဒီကကြီးဒီကမကြီးတော့ကမဖြစ်ဘူးလားတော့ကဖြစ်ရပါတယ်ဗျာ ဘောနောက်တကဒိဋ္ဌိတိလပြတနေတော့အယူတိလတွေပစ္စည်းတွေကြုံရမယ်လည်းသူရတဲ့ပုံပုံအားလားတော့ကဖြစ်နိုင်လေနောက်ငါးခုမြောက်ဒိဋ္ဌိပြတနာအယူဝါဒတွေဖြစ်စည်းမှုနဲ့ကြုံတွေ့ရတဲ့ပုံပုံတွေမှာလည်းဘာဖြစ်နိုင်တော့ကဖြစ်ရပါတယ်ဗျာတော့ကဖြစ်ရတယ်တဲ့အဲ့တော့အဲ့မှန်တကယ်ကြီးဒီမှာကြီးဒီဒီတရားကမြဲတဲ့တရားတော့ကျင်းနေပေါင်းတကယ်ဇာတိဖြစ်တာနဲ့ဇရာဖြစ်တယ်မရဏဖြစ်တယ်ဒါကတော့ဒီမှာကျင်းနေတဲ့အကျိုး ဒီသောဘကြတော့သူကတင်းနေပေါင်းသူကဖြစ်ရမယ်ဆိုတာမျိုးတော့မဟုတ်ဘူးဟုတ်ကလားတင်းနေမှုရှိသလားဆိုတော့မရှိဘူးဘုရားတော်တင်ရတာဆိုရင်ဆိုကြပါစို့ဘုရားရဟန္တာဒီမှာဒီသောဘဖြစ်တဲ့တော့ဒေါသပဲဒေါသဒေါသကြောင့်လောကဒေါသလို့တကယ်ရှိခွက်ကြရှိလို့ရှိဘူးကျွန်တော်ဒေါသနဲ့ရှင်နဲ့စိတ်စိတ်လေးတွေကိုရှုရဒီဇာတိကြောင့်ဒေါသဖြစ်တဲ့အပိုင်းကိုရှုရသူကအကျိုးဆက်နေအဲ့တော့သူကဒေါသဖြစ်တဲ့ဆိုဘုရားရဟန္တာဒီမှာ ဒေါသမစီတော့ရရနာတွေမှာပဲဒီကမာကြီးတောကဆိုတာရှိမလားတောကဆိုတာမရှိနိုင်ပါဘူးဗျာဇာတိတော့မဖြစ်ဘူးလားဇာတိတော့ဖြစ်နိုင်ပါလေဗျာဇာတိတော့ဖြစ်တယ်ဘုရားပဲဖြစ်ဖြစ်ရဟနာပဲဖြစ်ဖြစ်ဒါအစဇာတိဇာတိဖြစ်လာဒီဇာတိဖြစ်လာပြီမြေအဲ့ဇာတိကြောင့်ဒုစက်အနေနဲ့တောကတော့ဖြစ်သေးတာကိရိတာတော့ကုန်ခန့်သွားတဲ့အချိန်ကစတော့တောကဆိုတာဖြစ်အောင်လားတောကဆိုတာမဖြစ်နိုင်တော့ပါဘူးခင်ဗျာ မဖြစ်နိုင်တော့ဘူးဒါကြောင့်မလို့သူကအမြဲအကျိုးတော့ဟုတ်သူကဟိုအမြဲတမ်းဇာတိจิตတိုင်းတော့ကဖြစ်ရမယ်လိုမျိုးဟုတ်ဖြစ်ခြင်းလည်းဖြစ်မယ်ဖြစ်ခြင်းမှာဖြစ်ဥမာဦးဇင်းတို့မြမာရီဒီမြမာရီဒီဘုံအပြင်ကပယ်ထားတယ်ဒေါသကိုပယ်ထားတယ်နော်မြမာရီမှာလည်းပဲတော့ကရှိနော်မရှိပါဘူးဗျာဒီနော်ခဏဘုရားရဟန္တာတွေမှာလည်းမရှိဘူး။နောက်ဦးဇင်းတို့ဒီလူသားတွေမှာပဲကြည့်အောင်ပေါ့။လူသားတွေတာမန်ပုရုဇဉ်တွေသောတာပန်သဂါရက အဲ့ပုဂ္ဂိုလ်တွေမှာအမြဲတမ်းသောကဖြစ်သလားလို့မေးတဲ့အခါကျတော့ခုဒီမှာကြည့်ပေါ့ညာရိတရိနာဝါဗုဒ္ဓတာဘောဂတရိနာဝါဗုဒ္ဓတာဒီလိုပြဿနာတရားတွေနဲ့ကြုံနောက်တစ်ခါအညတရိညာတရိနာပြဿနာနာနာတတာအဲ့ငါးပါးတွေကတမျိုးကိုတော့ဘာမှမဟုတ်ဘူးနဲ့တော့ကြုံရတဲ့အခါမှာတော့ကဖြစ်နောက်တစ်ခါအညတရိညာတရိနာဒုက္ခတမိနာစင်ရဲ့တရားတွေနဲ့ကြုံရတဲ့အမှန်တရားတစ်ပါးပါတဲ့စင်ရဲ့ဒုက္ခတွေနဲ့ကြုံရတဲ့အခါမှာဒါလေးဒီတော့ကဖြစ်တာအမြဲ အဲဇာတိဖြစ်တိုင်းလောကကြီးဖြစ်နေတာတော့ဟုတ်ကလားမဟုတ်ပါဘူးဗျာမဟုတ်ဘူးအဲ့တော့တကယ်ကြီးဒီမှာကြည့်ဘူးညာတိပြဿနာတော့ဟုတ်တတ်တာဒီမှာဆိုကြပါလို့ဦးဇင်းတို့ဆွေမျိုးသားချင်းတွေပျက်စီးတဲ့အခါမှာလောကဖြစ်ကဲဆွေမျိုးသားချင်းတွေပျက်စီးတဲ့လူမှာဇာတိတော့ရှိနေတာပဲသူ့မှာလောကဖြစ်နေတာမဖြစ်ပါဘူးသူအမြဲတမ်းဖြစ်နေတာဟုတ်လို့ပြောဇရာကျတော့သူအမြဲတမ်းဖြစ်နေတာဟုတ်လား ပါကရသရာရတင်ရှားလာတော့မှလည်းအခြေခံသားတစ်ခုမှမတင်ရှားသေးတာကိုရှိရှိသို့တော့သူကအမကရသရာရတော့သူကအမြဲတမ်းဖြစ်အဲဒါလိုပြောတာသရာကတော့သူကျင်းနေတဲ့အကျိုးအခုဒီသောကတယ်တော့အဲ့လိုမဟုတ်ဘူးသူကမဖြစ်တဲ့တုန်းကတော့မဖြစ်တဲ့အခါလည်းရှိတယ်ဖြစ်တဲ့အခါလည်းရှိတယ်အဲ့တော့ညာလေးပြဿနာအခုဆွေမျိုးသားချင်းဒီတခါလေကိုယ်အပေါင်းဘော်ဒီမိတ်ဆွေတွေတည်ကြည်ပြည့်စည်တယ်ကိက္ကနာမကောင်းတဲ့အခါကျတော့ပို့ပြီးတော့ဒီလိုမျိုးညာလေးပြဿနာတွေတခါကြီးဒီမှာ မကြော်ရနိုင်ဘူးလားကြော်ရပါတယ်ခင်ဗျာကြော်နိုင်တာပဲအဲ့ကမှာတကားလေးကိကလာမကောင်းတဲ့အခါမှာတကားလေးတည်ကြည်ပြည့်စည်သွားတဲ့ပုံကိုအဲသူတို့လည်းတည်ကြည်ပြည့်စည်သွားတယ်ဇာတိယလူတရာမရဏဖြစ်တည်ကြည်ပြည့်စည်ကြဟောတစ်ခါကကျန်ခဲ့တဲ့ပုံကိုတွေမှာသူတို့ကအော်ငါတို့ကခါလေးရှင်တို့သားချင်းမိတ်ဆွေဆိုတဲ့ကကျန်ခဲ့တဲ့ပုံကိုတွေမှာအဲ့ဒီညာတိပြဒနာကြီးနဲ့တွားပြီးမကြုံရဘူးလား ကြုံရပါတယ်ဗျာဟုတ်ငါဒီပြဿနာကြီးနဲ့တော့ကြုံရတဲ့ကအဲ့မိသားစုတွေကအဲ့ဒီဘယ်တော့မှဒီလောကမရောက်ကြရဘူးလားလောကရောက်ကြရပါတယ်ဗျာဟုတ်ပါရောက်ရအဲ့တော့ဒီကလေးမောင်ဦးဇင်းတို့ဒီညာတိပြဿနာဆိုတာကတော့တတ္တဝါတွေမှာများသောအားဖြင့်ကြုံရတယ်သို့တော့အခုလိုခေတ်ကာလတွေမကောင်းတဲ့အချိန်ဆိုရင်ကာလဝိပတ္တိပေါ့နော်ဝိပတ္တိတွေကကြည့်မယ်လို့ဦးဇင်းတို့ကာလဝိပတ္တိပေါ့ခေတ်ကာလမကောင်းဘူး ကာလဝိပတ္တိကိုဦးဇင်းတို့ဆောင်းကဘယ်လိုဖွင့်လို့လဲကာလဝိပတ္တိမှာဒုရာဇဒုဇနာဒုရာဇကမကောင်းတဲ့မင်းမကောင်းတဲ့လူတွေမကောင်းတဲ့မင်းတွေမကောင်းတဲ့လူတွေတကားလေဟိုကြီးစိုးတဲ့အချိန်မျိုးဆိုရင်ဒီကာလမျိုးကိုကာလဝိပတ္တိခေတ်ကာလကြီးပြည့်စည်နေတာဘာဝိပတ္တိတဲ့တော့ကာလဝိပတ္တိလို့ခေါ်ပါတယ်ဗျာကာလဝိပတ္တိအဲ့လိုကာလဝိပတ္တိ အချိန်မျိုးမှာဆိုရင်ဒီလိုမျိုးတခါကြီးဒီကမင်းညာတိပြဿနာဘောဂပြဿနာတွေပို့ပြီးတော့မကြုံရဘူးလားပို့ပြီးကြုံရပါတယ်ဗျာကြုံရတယ်ဒီလိုပြောတာအကယ်၍များကာလတန်ခါတိနဲ့ပြည့်စုံတယ်အဲ့တော့ရောင်းပြန်ပါဟုတ်လားဒုရာဇာဒုဇနာမဟုတ်ဘူးဒုရာဇာအကောင်းနဲ့ညီဒုဇနာကောင်းတဲ့ပုဂ္ဂိုလ်လူသားတွေကောင်းတဲ့ပုဂ္ဂိုလ်တွေပါတခါလေအာတခါလေအဆိုးရမယ် လုံပိုင်ခွင့်တွေရှိတယ်ဆိုအဲ့လိုကာလာမျိုးကာဏတံပတ္တိနဲ့ကြုံပြီးအဲ့လိုကာဏတံပတ္တိကိုရောက်လာရင်ဒီကကြီးဒီကမကြီးခုလိုမျိုးပေါ့ညာတိပြဿနာမောဟပြဿနာဆိုတာကလည်းတော့အတွေ့နေတာပေါ့ဘာဖြစ်လဲတော့ပြဿနာတရားတွေအတွေ့နေတာပါဗျာပြဿနာတရားတွေပြဿနာတရားတွေကအတွေ့နေတယ်ကဲကောင်းပြီအဲ့တော့အဲ့လိုပေါ့ညာတိပြဿနာရှင်မျိုးသားလေးတွေရည်စည်းခြင်းဆိုတာနဲ့ကြုံလို့ရှိရင်တော့ကဖြစ်တယ်ဟောနောက်တစ်ခါခုနပြောတယ် ဘောဂပြဒနာထို့လိုပဲခိကာလမကောင်းတဲ့ခါကျတော့ခိုင်းကြီးညာတိပြဒနာတွေသင်္ကန်းသားချင်းတွေတည်တည်ပြည့်စည်ုံတွေပေါ့ခိကာလမကောင်းတဲ့ခါကျတော့ဟုတ်လားစိစိဥစ္စာတွေပေါ့ဒါလည်းမလုံးမတရားနိုင်တဲ့စီးကြီးဒါဒီလိုမျိုးဆုံးချုံပြည့်စည်ရတာမျိုးမရှိဘူးလားစီးစိမ်တွေပြည့်စည်တာလည်းရှိပါတယ်ဗျာကြည့်တယ်အဲ့လိုစိစိဥစ္စာတွေပြည့်စည်တဲ့ဒီဘောဂပြဒနာနဲ့ကြုံရင်တော့တတ္တဝါတွေကဒီတော့ကတရားမဖြစ်ဘူးလားဖြစ်ပါတယ်ဗျာ တကယ်ကြီးဒီကမကြီးဒါဆက်ဆက်နေတာပဲပရိကာလဝိပတ္တိကာလသံပတ္တိပုံမှာမူတည်ပြီးတော့ဒီဘောဂပြဿနာဆိုတာလေးပဲကာလဝိပတ္တိလို့အခါမျိုးမှာကြုံရင်ကာလဝိပတ္တိလို့အခါမျိုးကြီးနဲ့ကြုံနေရတယ်တနည်းအားဖြင့်ကာလဝိပတ္တိတွေကိုရောက်နေပြီဆိုရင်ဒီဘောဂပြဿနာဆိုတဲ့တရားစီးတဲ့ဥစ္စာတွေပျက်စီးခြင်းဆိုတဲ့တရားကဒါကြီးဒီမှာလို့ပို့ပြီးတော့ခြုံတွေ့ရနိုင်တာပေါ့မဟုတ်ဘူးလားတင်ပါဗျာ အဲ့လိုမျိုးကြုံတွေ့ရတဲ့အခါမှာဒါဒုက္ခဖြစ်တယ်။ကြောင့်မလို့ဘောဂပြဿနာဝဗုဒ္ဓတာဘောဂနဲ့အစီအဥစ္စာတွေပြည့်စည်ခြင်းကြောင့်လည်းဒုက္ခဖြစ်တယ်။အဲ့ဒါကာလတန်ပတ်ကြီးဖြစ်နေလို့ဒီပြည့်စည်ဥစ္စာတွေကြီးတွေမိုက်ပြီ။ခေတ်ကာလကြီးကောင်းနေပြီခုနပြောသလိုမင်းကောင်းမင်းမြတ်တွေလူကောင်းတွေဒါပါလေအစိုးရတဲ့အချိန်ရောက်လာပြီဆိုရင်စီးတဲ့ဥစ္စာပြည့်စည်မှုဆိုတာကတော့နည်းမလို့ဘူး။နည်းလာမှာပါဗျာ။ များတယ်အဲ့ဒီကလည်းပဲဒါကြုံတွေ့ရနေလာတော့ကအဖြစ်နေတာပေါ့အခုလိုကိကလာမကောင်းတဲ့ခါကျတော့ကအဖြစ်မများဘူးများပါတယ်ဗျာအမေအခြေခံဘာကြောင့်လို့လို့ပြောတော့ဇာတိကြောင့်လေဘာကြောင့်လို့ဇာတိကြောင့်ပါဗျာဘာနောက်တကလောကပြဒနာအဲ့တော့ဦးဇင်းတို့ကဒီကလေးကြလို့ရှိရင်ကြည့်တယ်အဲကာလဝိပတ္တိခေကာလကြီးကလည်းမကောင်းအဲဒီကြားထဲမှာဘာဖြစ်နေလို့ဆိုတဲ့အခါကျတော့ ဒီပြဿနာတရားတွေမှာလည်းပဲရောဂါပြဿနာတော့ကြာရောက်နေပြီလားကြာရောက်နေတယ်ဒါတွေကလည်းဆက်ဆက်နေတာမဟုတ်ဘူးခေတ်ကာလပေါ်မှာလည်းအများကြီးမူတည်တာအဲ့တော့ကာလဝတ္တတိဖြစ်လို့ရှိရင်တို့ညာတိပြဿနာတွေနဲ့ကြုံရနိုင်တယ်ဘောဂပြဿနာတွေနဲ့ကြုံရနိုင်တယ်လို့ရောဂါပြဿနာတွေပို့ပြီးတော့ဒါကြုံရနိုင်တာပေါ့ဒါကာလဝိပတ္တိကြာရောက်ဘယ်လိုလဲနားလည်တယ်ခေတ္တဓမ္မပြောနေတာပါ အဲ့လိုမျိုးစိတ္တဥစ္စာတွေပျက်စီးရုံတွေမှာကအနာယောဂါတွေနဲ့ဒါလည်းကျုပ်တို့ရဉာဏ်နဲ့ပဲတတ္တဝါတွေတော့ပါဖြစ်နောက်ကတိလတရားတွေပေါ့တိလတရားတွေပျက်စီးတာတိလတရားတွေပျက်စီးမှုရှိအဲ့တိလတရားတွေပျက်စီးမှုနဲ့ကျုပ်တို့ရတဲ့အခါမှာလည်းတတ္တဝါတွေတော့ပါဖြစ်ကြတယ်ဟောနောက်တစ်ခုဒိဋ္ဌိပြဒနာအယူတိနာတွေကပျက်စီးမှုနဲ့ကျုံတွေ့ရတဲ့အခါမှာလည်းတတ္တဝါတွေတော့ပါဖြစ်ကြရတယ်ဒါကြောင့်မလို့ဒီလိုမျိုးတောကဒီဟူသောအကျိုးတရားဒီ ကျိုးဆက်အနေနဲ့အကျိုးရင်းတော့မဟုတ်ဘူးဘုရားပြရမှာတော့မဟုတ်ဘူးဇာတိရှိတိုင်းတောကပြရမှာဘယ်လိုမဟုတ်ပေမဲ့ဇာတိတိဟူသောအကြောင်းကြောင့်ဘယ်လိုဆိုရင်ကြီးဆိုတဲ့တောကတရားဖြစ်ပေါ်လာရမှာမဟုတ်ဘူးလားဆိုတော့ဟုတ်ပါတယ်ခင်ဗျဟုတ်တယ်ဒါကြောင့်မလို့အဲ့ဒီမှာဓာတိပြည့်စရာသရမရဏတောကပရိဒီဝအဲတောကတရားကိုရှိတယ်ရှိတာအဲ့တော့ဇာတိတိဟူသောအကြောင်းကြောင့်ဇာတိဖြစ်လို့တောကဆိုတာဖြစ်တယ်တောကဖြစ်တော့ဘာလဲဆိုတော့ဒေါသအောင်စု အဲဒေါသအုပ်စုတော့မျိုး18လုံးအဲ19လုံးလို့ရှိရပါအဲဒေါသအုပ်စုကိုလမ်းပြီးလို့ရှိရ18လုံးရှိနေအဲဒါဇာတိတိတော်ကြောင့်ဇာတိပစ္စယတော့ကိုဇာတိပစ္စယတော့ကိုဇာတိပြုလို့တော့ကဖြစ်တယ်အဲ့လိုဒါတကယ်ရှိဖို့တကယ်ရှိရမှာပဲအဲ့လိုယူခြင်းအပြင်ဒကာကြီးတွေကမာဒီဒီပြိဿသုံးပါပမာဏိကိုယူရပါတဲ့ဇူပသုံးတာတကယ်နားလည်ပြီဆိုလို့ရှိမှာဒါသန္တာကိုတကယ်ပြည့်သန္တာရဲ့အပြည့်ကိုမြင်လာမယ်သန္တာကိုပြင်မောင်းလာမယ် တဏှာကလွတ်မြောက်ခြင်းကလို့ယူသားရင်တဏှာကလွတ်ရနိုင်မှာမမိလို့ဒါမကြတော့အချိန်မှာမျက်မှောက်ပြုနိုင်မှာဖြစ်တယ်။ဒါကြောင့်မို့ဘူးစီဘူးဒီရှင်လေးဟောကြားခဲ့တဲ့ဇာတိတိဥတော်အကြောင်းကြောင့်ဇရာမရဏဆိုတဲ့အကျိုးဖြစ်ပုံလောကဆိုတဲ့အကျိုးဖြစ်ပုံကိုဝိသေသမဝိရိယဉာဏ်နဲ့ကျင့်ပေါက်တည်ရင်တည်ကြအောင်ကျင့်ဉာဏ်ယူဖို့အားထုတ်နိုင်ရပါသည်။သာဓု Tadu, ba Bhavya.